ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မာယုံကြီးပေါ်တွင်14ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝိမု ക്ത ယရဏတုတ်တေနာပေါ်၍တေတီတရားတော်ဘာပါလိမ့်ကြားတဲ့စိတ်ကလေးဩဒါအခုတိုက်ဆိုင်လို့အခုပေါ်တာကိုအခုမှအဲသတ္တယုံရဲ့ သောတပ္ပာရရဲ့တိုက်ဆိုင်လို့ကြာစိတ်ဆိုတဲ့သောတဝိညာဉ်စိတ်ဝါကြာစိတ်ကလေးပေါ်သည်ဆိုတော့ဟောဒီပေါ်ရောက်မှစတဲ့ပြိဿသမုပ္ပါဒ်မှတ်ချက်စမ်းပါဒီပေါ်ရောက်မှစတာနော်အဲ့တော့သူကြီးဖြစ်သလားလို့မေးတဲ့အခါကြလို့ရှိရင်ဒကာရမတွေကဩသူကြီးဖြစ်တာလည်းမဟုတ်ကြားစိတ်တင်ဖြစ်တာမဟုတ်သူနဲ့ရှင်မရှင်မဖြစ်တဲ့ဖြစ်ပေါ်ဖြစ်ဖြစ်တဲ့ နာယုတ်တွေနဲ့လည်းဖြစ်တာပဲဆိုတာမှတ်ထားရအောင်။ဒါဖြင့်ဝိညာဉ်နာယုတ်ပေါ့လေ။သဘောကျကြ။ကျပါဘူး။ဝိညာဉ်ပြပါလား။နာယုတ်ပါဘူး။အဲရှားရှိပြီးရှားတဲ့ဒုနာဒုရဝဖြစ်ဖို့ဖြစ်ဖြစ်ဖက်ဖြစ်တဲ့နာယုတ်တွေလာတယ်လို့မှတ်ထားပါ။ဒီလိုမှတ်ထားတော့မှဝိပဿနာရမယ်။ဘာမလို့ဆိုတဲ့ဥစ္စာမေကောင်းမေးကြလိမ့် ဘုရားမဲရမလိုပါဘူးလို့ဓမ္မတွေမှတ်ပါကြားတဲ့စိတ်ကလေးအစပေါ်လို့ရှင်အင်းကြားတဲ့စိတ်ကကိုယ်ကကိုယ်တာပေါ်မှန်းသိဖို့ရတာရေးကြည့်ပါတယ်ပြမှန်းကတော့သူ့ဟာသူပရမတ်ကပြောသွားပါလိမ့်မယ်ဆိုတာစဉ်းစားထားပါနိုင်ရပြီးတဲ့ကာလသလရဏဆိုရလာမှာပါပဲဓမ္မနိယမပေါ့နော်ဓမ္မကတရားနိယမကအမြဲတမ်း ဘာဝနာလာလို့ရှိရင်ဖတ်တာကလာမှာပဲဆိုတာဒကာဓမ္မတွေမှတ်ထားဖို့ပဲဖတ်တာဖြစ်เสียဝေဒနာလို့ဆိုတဲ့ဥစ္စာပြတော့ဖြင့်ဒါသုတ်တန်နည်းနဲ့ပြလို့ဒကာဓမ္မတွေ၅မျိုးရှိကဖြစ်နေတယ်လို့မဆိုရဘူးလားဆိုရပါဘူးဒါသုတ်တန်နည်းသုတ်တန်ဆိုတာကဒကာဓမ္မတွေတန်းပြီးဒီကလာဖြစ်နေလို့ပန်းများကိုတီထားတယ်လို့ငါးပွင့်ကျိုးလေးနဲ့တီထားတော့ကိုတဲ့ငါးခုတန်းနေတယ်လို့တန်းနေတာဒါသုတ်တန်လို့ခေါ်တယ် အဘိဓမ္မာနဲ့ပြောစမ်းပါဖရာဆိုတော့ဒီငါးခုကတပြိုင်တည်းဖြစ်တယ်လို့မှတ်ရတပြိုင်တည်းဖြစ်ရင်တပြိုင်တည်းပြတ်တယ်လို့သုံးဖြတ်ချက်ချပါတပြိုင်တည်းဖြစ်ရင်တပြိုင်တည်းပြတ်တယ်လို့ခွင့်ရဓမ္မတွေကမှတ်ထားပါဒါကဘယ်နဲ့ကြောင့်တမ်းပြပါလိမ့်မလို့အိုဒါသုတ်တန်နည်းနဲ့တမ်းပြတာဘယ်လိုနည်းနဲ့တမ်းပြသုတ်တန်နည်းနဲ့တမ်းပြအဘိဓမ္မာနည်းနဲ့ဆိုတော့ဒီငါးခုကပါပါလိမ့် တပေါင်းတည်းဖြစ်တယ်လို့ဒကာဓမ္မတွေကမှတ်ထားစမှာသုတ်တန်နည်းနဲ့မို့တန်းပြပါတယ်အဲ့တော့ကိုသုတ်တန်နည်းနဲ့ဗိဓမာနည်းကိုလည်းဒကာဓမ္မတွေကခွဲခွဲခြားခြားလေးမှတ်ထားပါလို့ဝိပဿနာလုပ်မှာစမှုတဲနေလို့သေသေးချာချာပြောနေတယ်လို့မှတ်ကြမှာနော်ဝိပဿနာမပါဘဲနဲ့ တရားဓမ္မတွေဒုက္ခဟူသေးသိမ့်တဲ့ဝိပဿနာဉာဏ်မပါဘဲနဲ့ဒုက္ခသိမ့်တယ်ဆိုရင်မယုံကြနဲ့မယုံကြနဲ့ဘယ်သူကဘာပြောပြောမယုံနဲ့ဟုတ်ကုန်မဟုတ်သေးဘူးဒီဥစ္စာကဘုရားချွင်းခြင်းနဲ့ဟောတာကိုနာနေရတယ်လို့မှတ်ရမယ်ချွင်းခြင်းနဲ့မရှိဘဲနဲ့ဟောတာကိုပြောရလို့ရှင်ဥပဒနာမပါဘဲနဲ့ဥပဒနာဉာဏ်မပါဘဲနဲ့မဉဏ်မရနိုင်ဘူးလို့ဆုံးဖြတ်ချက်ချ ဝိပဿနာဉာဏ်မပါဘဲနဲ့မဉာဏ်မရနိုင်ဘူးလို့ဘုန်းကြီးတရားဓမ္မတွေကဆုံးဖြတ်ချက်စစ်စစ်ချပါ။အော်ဒါတို့အရေးကြီးလို့ရမယ်လို့ကဘာပါလိမ့်မလဲဆိုတော့ရှည်သောဥပဒနာ။သူ့လို့လို့ရှိရင်နောက်ကမဉာဏ်လိုက်လာလိမ့်မယ်ဆိုတော့မှတ်ပါ။ဥပဒနာမဲ့မရှိဘဲနဲ့လောကုတ္တရာမဲ့ဘယ်တော့မှလာလိမ့်မှာမဟုတ်ပါဘူးဆိုတာဆုံးဖြတ်ချက်ချပါ။ရှင်းပြီနော်။ ခုကဲတာဖြင့်ဒကာရမတို့ကြားတဲ့စိတ်ကနေစလိုက်တာအခုငါးခုရောက်မလားဘူးလဲရောက်ပါပါငါးခုရောက်တော့ကိုဒါခုနောက်ကထုံးစံတိုင်းနေမှဆိုလို့ရှိရင်ဖြင့်တဏှာရဲ့ဥပါဒံရဲ့ကံရဲ့မလိုက်ပေဘူးလားလိုက်ပါလိုက်ပါကောင်းပြီဒီလိုလိုက်တော့ဩဒီဥစ္စာကကြားတယ်ဆိုရင်ရှစ်ကြောင်သွားတာပဲလို့မှတ်လိုက်တာပေါ့သွားတယ်ဆိုရင်တက်ကစားပြီးရှစ်ကြောင်သွားသွားပါ မြင်တဲ့ချင်းကြည့်ကြောက်ရှင်းကြောင်သွားတာပဲလို့ဩဒါဖြင့်တဏှာဥပါဒံကံကြအောင်ပဲကြားလိုက်တယ်နားလိုက်တယ်မနေ့ကပြောတဲ့အတိုင်းကြံလိုက်တယ်စီးလိုက်တယ်ဆိုလို့ရှိရင်ဒီရှင်းကြောင်သွားတာချင်းသွားတဲ့ဓမ္မတွေဒီကံပေါင်းဟာတစ်နေ့တစ်နေ့အနန္တရှိလိမ့်မယ်ဆိုတာယုံကြယုံပါပါ ကံဘလောက်များမယ်ဆိုတာရေတွက်နိုင်မှာမရေတွက်နိုင်တော့ဘုန်းကြီးတရားဓမ္မတွေမှာကြားလိုက်တယ်ဆိုရင်ရှစ်ခုဖြစ်ပြီလို့မှတ်နားလိုက်တယ်ဆိုရင်ရှစ်ခုဖြစ်ပြီဩဒါထုံးစံတော့ထုံးစံထုံးစံတရားဓမ္မတွေကတော့မသိဘူးပေါ့ဗျာအခုဆရာဘုန်းကြီးကပြောတော့ဒါဖြစ်စဉ်ကြိုင်လို့ဘုန်းကြီးတရားဓမ္မတွေကဆုံးဖြတ်ချက်ချပါနော်ကြံလိုက်တယ်ဆိုရင်လည်းရှစ်ခုကြည့်အောင်ရောက်သွားတာကြီးပဲလို့ဆုံးဖြတ်ချက်ချသမ်းပါကောင်းပြီဒီဥစ္စာ ။ဩဒီလိုဆိုလို့ရှိရင်တတ္တဝါတွေဟာအပယ်လေးပါးကတက်เสียမရှိဘူး။ဒီတဏှာဥပါဒံကံရလိုက်တယ်ဆိုရင်ကံရောက်သွားပြီ။အဲနားလိုက်တယ်ဆိုကံရောက်သွားပြီမွေးမွေးလိုက်တယ်ဆိုကံရောက်သွားပြီစားလိုက်တယ်ဆိုစားစိတ်ကလေးဒီမှာပေါ်တယ်။တော်ကြစင်သိမ့်သွားပြန်ကံရောက်တာပဲ။ဒီနေ့ကံပေါင်းဘလောက်စုမိကြတယ်လို့မဲလို့ရှိရင်ဒီနေ့တော့မမဲပါနဲ့ဗျာ။မျိုးလုံးမောက်ကဖွင့်တိုင်းဖွင့်တိုင်းဒီကံရအောင်သွားနေတယ်လို့ဆုံးဖြတ်ချက်ချကြစမ်း မျက်လုံးပုတ်ကဖွင့်တိုင်းဖွင့်တိုင်းဒီကံရအောင်သွားနေတာပဲဆိုတော့သိကြကြသိကြပါဘူးကောင်းပြီဒါဖြင့်ဒီကံရအောင်သွားနေကြလို့ရှိရင်ဖြင့်ကမ္မံဝိပါကသာကမ္မံကံဒီဝိပါကသအကျိုးပေးအားဆိုတော့ကံလောက်ထားလို့ရှိရင်သေတိချမ်းမဲ့နဲ့အကျိုးပေးရဘူးပေးရပါဘူးဒါဖြင့်ဒကာဓမ္မတွေဒီဘဝကံစုလာကြတာပေါ့ မဆုံးနိုင်ဘူးလားဆုံးနိုင်ပါဘူးဒီဘုရားဘာလုပ်လာကြကံစုလာလို့ရှိရင်ဖြင့်တဲ့ဘုန်းကြီးတရားဓမ္မတွေနောက်ဘုရားအဲအကျိုးပေးတွေလာတော့မလာပဲလာပါဘူးအကျိုးပေးလာတယ်ဆိုတော့အကျိုးပေးကဘာတုံးလို့မေးလို့ရှိရင်ဖြင့်ဇာတိကမ္မဘဝပြည့်စရာဇာတိပြည့်စရာအင်းဒါတွေကအနာဂတ်မှာအကျုံးပေးပြီပေးပါသဘောပါအနာဂတ်မှာဘာဖြစ်မလဲကျုံးပေးပါ အော်မျိုးလုံးဘုတ်ကနေပြီးကျူပြီးနာဘုတ်ကနေကျူပြီးနှာခေါင်းဘုတ်ကနေကျူပြီးမနောဘုတ်ကနေကျူပြီးဘုန်းကြီးတို့ကဓမ္မတွေတဲ့အပယ်လေးပါးကတက်ဆရာမြန်မြင်သေးမမြင်ပါဘူးခင်ဗျာမစိုးရိမ်နဲ့တဲ့ဒီဥစ္စာဘုန်းကြီးကအားပေးသလားလို့သူ့တရားဓမ္မတွေမို့အားပေးသလားလို့ဒီလိုမယူနဲ့ဖြောင်းနီးကောင်းလို့မစိုးရိမ်နဲ့ပြောတယ်မှန်ပါပါသဘောကျအောင်ကျပါဘယ်လိုကြောက်မှာလဲ အဲဖြောက်ဖြက်တဲ့နီးမှန်ရှိလို့မစိုးရင်လည်းလို့ပြောပါတယ်အဲ့ဒါဒကာဓမ္မတွေဖြောက်ပြတဲ့နေ့ကဘာတုံးလို့မဲဖို့လိုလာပါတယ်တဲ့အဲ့တော့ဒီတရားတွေဟာဒကာဓမ္မတွေဘာတရားတွေတုံးမဲလို့ရှိရင်ဒါတွေဟာဒါမြင်တာဘယ်သူတုံးဆိုတော့မြင်တာဘယ်သူမှမဟုတ်ဘူးဒကာဓမ္မတွေကမြင်စိတ်ပဲမြင်စိတ်ပြီးတော့နာယုတ်လာတာနာယုတ်လာပြီးတွေ့ပြီး သရဏတာသရဏပိဖတ်တာဖတ်တတ်ပြီးတော့ဝေဒနာဝေဒနာပြီးတော့တဏှာတဏှာပြီးတော့ဥပါဒဥပါဒပြီးတော့ကံတော့ကြပြန်လှည့်ပြန်ဒီရောက်ပြန်မရောက်ပြီရောက်ပါဘူးရောက်တော့ဒီနေ့ပတ်ပေါင်းဟာရေတွက်နိုင်ကြပါမရေတွက်နိုင်တော့ဘူးတရားဓမ္မတို့ဒီမရေတွက်နိုင်တာကဟောဒါတွေဘာတွေဖြစ်နေပါလိမ့်မလို့လို့ဆိုတော့ငါမြင်လိုက်ကွာမြင်လိုက်လည်းငါအဖြစ် အဲလိုချင်ရခြင်းရှိတာပဲဝါပြီးပြောခြင်းဆိုခြင်းရှိတာပဲလိုခြင်းပြခြင်းပြောခြင်းဆိုခြင်းဆိုတာဒါတွေပါပဲလိုခြင်းနဲ့အစွဲလန့်တဲ့ပြောခြင်းဆိုခြင်းတဲ့ဆိုတာကာယကမရှိကမှန်ပါဘူးသဘောကျလားတပါအဲ့တော့မျိုးလုံးဘုရားလည်းတရားဓမ္မတို့ကမ္မောနန္ဒလာမှာပဲနာဘုရားကိုကမ္မောနန္ဒနှာခေါင်းဘုရားကိုကမ္မောနန္ဒကမ္မောနန္ဒတွေလာမယ်ရှင်ဖြစ်တရားဓမ္မတွေကဲမဲ့လူယူမဲ့လူမရှိဘူးလို့ ဆိုလို့ရှိရင်ဖះမပွင့်လို့ဆရာကောင်းသမားကောင်းမကြုံရင်တော့ဖြင့်ဒကာဓမ္မတွေဒီဘုရားအလေလာကြတာကမှတ်ပြီတော့လူပြည်နော်မှန်ပါပါတခါတော့ပယ်ရှင်းမယ်ဒီဘုရားသုတေမနေသေးတယ်လို့ရှိရင်ဆရာကောင်းသမားလည်းမတွေ့ဘူးတမလူကြီးမလူလည်းမတွေ့ဘူးဆိုလို့ရှိရင်ဖြင့်ခမည်းတော်ကံတွေဒီတဏှာဥပါဒံအုပ်ချုပ်တဲ့ကံတွေဖြစ်လေသောကြောင့်အပယ်မှတပါသွားเสียမရှိဘူးမှန်ပါပါအမှန်တရားเสียမကောင်းဘူးလားကောင်းပါပါ မသိတဲ့လူမှကတော့မကြောက်ပါဘူးတရားဓမ္မတို့သိတဲ့ပုဂ္ဂိုလ်မှစကားတလုံးပြောလိုက်တယ်ပြောခြင်းတဲ့စိတ်ကလေးပေါ်လာတယ်ဆိုလို့ရှိရင်ပဲကံရအောင်သွားရတာပဲမှန်ပါပါအမှန်မဆိုးပါဘူးလားဆိုးပါပါဒီတန်ကြားလို့ပြောခြင်းလိုက်တယ်ဒီနန်နဲ့နန်လို့ပြောခြင်းလိုက်တယ်ဆိုလို့ရှိရင်ဖြင့်အနန္တန်တဲ့စိတ်ကြောင့်လည်းပြောခြင်းတဲ့ဝစီကံလာတာဒီဟာလေးစပြီးဒီကလာပြောခြင်းလိုက်တာစလို့ကောက်တာလေးအဲဝစီကံကလာပြီ စားတာကတော့ဖြင့်ဒီကစားတာပဲပြောတာကဝစီကံကနေပြောမပြောဘူးလားပြောပါပါအဲ့ဒီတော့ဒကာဓမ္မတို့တစ်ခုစားလိုက်လဲကံမြောက်နှစ်ခုစားလိုက်လဲကံမြောက်ပါပါဒါဖြင့်ဒကာရမတို့ဒီကနေ့ကသာကျိုးပင်းနေမယ်ဆိုလို့ရှိရင်ဖြင့်ကျွေးရလို့ရမြင်ကြသေးရဲ့မြင်ပါဗျာအမှန်တရားရောက်เสียမကောင်းဘူးလားဟုတ်ပါဘူးအဲ့ဒါကြောင့်တရားကျိုးစားနာပါဘုန်းကြီးတရားကဒကာရမတွေကိုနားလဲစေခြင်းတော့တရားထင်းတယ်လေဖင်းနေမှအကုန်မပြောနိုင် ဒီလိုပဲဖြည်းဖြည်းရှုသွားရမှာပဲဖြည်းဖြည်းရှုပြီးဖြည်းဖြည်းရှုရမှာပဲဆိုတာဖြင့်လေးလေးစားစားနဲ့မှတ်ကြပါဘုရား45ပါးဟောတာဒကာဓမ္မတွေငင်းရနဲ့ဘုန်းကြီးတို့ကဘုရားလောက်လည်းသွတ်တာမဟုတ်ဘူးအဲ့ဒါကြောင့်အကုန်စင်မပြောနိုင်တော့ဖြည်းဖြည်းပဲပြောရပြောလိုက်ပြောတတ်တယ်ဒကာဓမ္မတွေမယူနိုင်ပေဘူးဆိုတာသိတယ် မယူနိုင်ပါဘူးတဲ့ကလေးပါးစက်ကကျင်းကျင်းလေးထမင်းလုပ်ကြီးကြီးခေါင်းလို့ရှင်ရပါမလားမရပါဘူးအဲဒီလိုမရမှမြင်တဲ့အတွက်ဘုန်းကြီးတွေကဓမ္မတွေကိုနားလည်မှုရှေ့ရှုပြီးကြလားမှန်မှန်ပဲပြောနေတယ်လို့သုံးခဲ့ကြရှားပါမှန်ပါပါဒါဖြင့်ဒကာဓမ္မတို့ဒီလိုလုပ်ကြပြီဝိမု ക്ത ယရဏသုံးဆိုပြီးအင်္ဂုတ္တမှာဟောတယ်ဝိမု ക്ത ယရဏသုံးဆိုတဲ့ဥစ္စာကတခြားမဟုတ်ပါဘူးတဲ့ ရမရှိစုက1နံပါတ်မင်းတို့ရေးကြည့်กว่าတဲ့သစ္စာသစ္စာတရားနာဖို့အရေးကြီးတယ်ဒကာဓမ္မတွေပထမရဲ့ပထမဘာရေးကြည့်သစ္စာတရားနာဖို့အရေးကြီးတယ်နော်မှန်ပါပထမဘာရေးကြည့်ပါသစ္စာတရားနာဖို့အရေးကြီးဒကာဓမ္မတွေဘာရေးကြည့်ပါသစ္စာတရားနာဖို့အရေးကြီးပါ ဒီတရားဟာဒကာရမတို့သစ္စာတရားနာဖို့ရည်ကြည့်တယ်ဆိုတာကဥပါတို့ရှင်းရှင်းပဲပြောပါမယ်ဘုရားသာသနာရှိတုန်းပဲသစ္စာဆိုတာသိတယ်မှန်ပါပါသာသနာလည်းမရှိတော့ဘူးဘုရားလည်းမဝင်တော့ဘူးဆိုသစ္စာဆိုတာမကြားတော့ဘူးစိတ်ပဲချတော့မှန်ပါသစ္စာမကြားတဲ့နေ့မှာနောက်ပါကျင့်ရင်နေနိဗ္ဗာန်တော့မရောက်တော့ဘူးလို့ဆုံးဖြတ်ချက်ချက်သစ္စာမကြားတဲ့ဆုံးမှာဖြင့် နိဗ္ဗာန်မရောက်ဘူးဆိုတာသေချာဆုံးမဲ့ကြပါမှန်ပါပါသစ္စာမကြတဲ့အချိန်ကဒုနိဗ္ဗာန်မရောက်တဲ့အချိန်ပဲလို့ဆုံးမဲ့ကြပါမှန်ပါပါရှင်းပြီနော်ရှင်းပါပြီသစ္စာမကြတဲ့အချိန်ကအဲ့ဒါနိဗ္ဗာန်ကိုယ်တဲ့အချိန်ကမှတ်မှန်ပါပါသစ္စာမသိရတဲ့အချိန်ကနိဗ္ဗာန်ကိုယ်တဲ့အချိန်အဲ့ဒါကြောင့်ဘိုင်းတာဖြင့်ဒကာရမတို့သစ္စာပြောတော့မယ်ရှင်းဥစွာသစ္စာတရားနာမှုရေးကြည့်တယ် တဲ့နံပါတ်နော်မှန်ပါတဲ့နံပါတ်ဘာရေးကြည့်ပါသစ္စာတရားကိုမှတ်ပါနဲ့နံပါတ်ကသစ္စာတရားကိုဗဇက်ကကိုယ်ကိုယ်ထဲမှာသိပြီးကြလားသူဘာသူတစ်ပါးကိုပြောနိုင်ဖို့ဒုတိယရေးကြည့်တဲ့နံပါတ်ကသစ္စာတရားကိုကိုယ်တိုင်နာမှုရေးကြည့်နာပြီးသူတစ်ပါးကိုပြောနိုင်ဖို့ဒုတိယရေးကြည့်သဘောကျလား ကောင်းပြီဒါဖြင့်ဒကာဓမ္မတို့သစ္စာတရားမိမိပါရင်တက်နံပါတ်ကနာမှုနာမှုပြအောင်နာမှုရေးကြည့်မှန်ပါဘူးနောက်ပြီးပြီးပြီးကလာပြောမှုနှစ်နံပါတ်ရေးကြည့်သဘောကျလားကျပါပြီနောက်ကြတော့ကိုတော့သုံးနံပါတ်ကတဲ့ဒကာဓမ္မတို့တဲ့ဒီသစ္စာတရားကိုတက်နံပါတ်ကနာနှစ်နံပါတ်ကဘာလို့အောင်အဲသူကပြောဟောရသဘောကျပြီနော် တင်းနံပါတ်ကကိုကိုယ်တိုင်မိမိကိုယ်တိုင်ညာနဲ့သိတာနဲ့နံပါတ်ကပါပါလေဘုရားကိုပြောရဟောရမယ်ဆိုတဲ့အိဗယ်ကိုရှင်းမယ်ရှင်းပါလားအားလက်တဲ့အချိန်မှာခန္ဓာကြည့်ပြီးဘာသစ္စာဘာသစ္စာလို့ရုပ်ဖတ်နေရမယ်အားလက်တဲ့အချိန်မှာနော်ဒီကခုနကနှလုံးကိုမလုတဲ့အချိန်ဟောဒါဒုက္ခသစ္စာပါလားစัจ jana လေးကအော်သမှုရိယသစ္စာပါလားအဲအခုသွား jana လေးကအော်ဒုက္ခသစ္စာပါလား ဒါလေးပေါ်တိုင်းပေါ်တိုင်းလဲဒကာရမတွေတဲ့နှလုံးသွင်းရမယ်မှန်ပါဘောကြလားမှန်ပါဘာမီတော့ပြန်30ပေးရမှန်ပါ30ပေးရဒါဖြင့်တင်းနမကနာမှုပေါ့ဗျာနဲ့နံပါတ်ကသူတစ်ပါးကိုပြောမှုသုံးနံပါတ်ကဘာပါလဲရုပ်ဖတ်30မှုလေးနံပါတ်ကဒကာရမတို့ပုဂ္ဂိုလ်ပေါ်တိုင်းပေါ်တိုင်းဒါဒုက္ခသစ္စာပေါ်တယ်ဒုက္ခသစ္စာပါလားလို့မြင်လို့ သမုဒိယသစ္စာပေါ်လာရင်လေသမုဒိယသစ္စာပါလားလို့မြန်လို့ရှင်းပြီနော်ငါးနံပါတ်ကတဲ့သစ္စာလို့လုပ်ရင်ကိုမကွဲပြားလို့ရှိရင်ဖြင့်တဲ့အခုလိုဆရာကောင်းသမားကောင်းစီလာပြီဒီလိုဒီကုတ္တိတော့လုံနေတာဟုတ်ပါရဲ့လားမဟုတ်ဘူးလားလို့မေးဖို့ရည်ကြည့်တယ်ဒီငါးခုအောင်မြင်လို့ရှိရင်ဖြင့်တဲ့ဒီငါးခုတည်းကဒကာဓမ္မတို့အောင်မြင်ကြပါမူကားတဲ့ ကိလေသာမှလွတ်တဲ့နိဗ္ဗာန်ကိုဧကံရတယ်လို့ငါဖះကတာဝန်ယူတယ်ဒီငါးခုနဲ့ပြည့်စုံရင်တာဝန်ယူရတဲ့ဒါကြောင့်သစ္စာတရားနာမှုသစ္စာတရားကိုသူတစ်ပါးကိုပြောပေါ်မှုကိုယ်ကိုယ်တရခဲမှုတဘောကြနှလုံးသွင်းမှုနားမလည်လို့ရှိရင်ဆရာထံသွားမေးမှုဒီငါးခုရှိလို့ရှိရင်ကွာတဲ့သေးသေးချာချာဝိမု ക്ത ယရဏသုတ်ဆိုဝိမု ക്ത ဆိုတာကိလေသာမှလွတ်တဲ့သုတ်ပါပဲတဲ့ဒီဥစ္စာမင်းတို့ ဒီငါးခုနဲ့ပြည့်စုံလို့ရှိရင်သေသေးချာချာမင်းတို့ဒီနိဗ္ဗာန်မဖို့ဒုက္ခကသိငြိမ့်တဲ့အပယ်လေးပါမရောက်နိုင်တဲ့ဒုက္ခကသိငြိမ့်တဲ့ပုဏ္ဏသေဒုက္ခဝေဒမကင်းဝေးတဲ့နေရာဌာနရပါတယ်กว่าလို့ဆိုတော့ဘုရားကတောင်းခံလိုက်တဘောကြလားရပါတယ်ဒါဖြင့်ဒကာရမတွေဒီနေ့ဒီငါးချက်ဒကာရမတွေသဏ္ဍာန်အရောက်ပို့ပေးမယ်ဒကာရမတွေသဏ္ဍာန်အရောက်ပို့ပေးတော့မယ်ဒါရင်ဒါဖြင့်ငါးချက်သိပြီနော် ဒီဒီဒါမှတ်တာပါ၅ချက်သိတာကိုမှတ်တယ်ပါကိုင်းသစ္စာတရားနာမှုဆိုတော့သစ္စာကိုဒကာဓမ္မတွေအနာခိုင်းပါဘူး။ဘာတော့လို့မဲတဲ့အခါကျလို့ရှိရင်သစ္စာဆိုတဲ့ဥစ္စာမှန်ကန်တာသစ္စာနော်မှန်ပါ ဒုက္ခသစ္စာဆိုရင်ဒုက္ခကဆင်းရဲတာသစ္စာကမှန်တာဆင်းရဲတာမှန်ကိုဒုက္ခသစ္စာဆင်းရဲတာမှန်ကိုဒုက္ခသစ္စာကောင်းပြီဒုက္ခဖြစ်ကြောင်းအမှန်ကိုသမုဒိယသစ္စာဒုက္ခဖြစ်ကြောင်းအမှန်ကိုသမုဒိယသစ္စာဟောဒုက္ခဖြစ်ကြောင်းမှန်ကဒီနောက်က၃ခုဒုက္ခဖြင့်ဒုက္ခအမှန်ကရှေ့က၅ခုရှေ့က၅ခုကဘာလဲဒုက္ခအမှန်ပါဗျာဒုက္ခအမှန် နောက်သုံးခုကဒုက္ခဖြစ်ကြောင်းအမှန်ဒါဖြင့်သူကဒုက္ခသစ္စာရှင်ငါးခုကဒုက္ခသစ္စာဒီနောက်သုံးခုကသမှုရိယသစ္စာမြန်မာလိုမှလို့ရိုးရှင်းရှင်းနဲ့ဒကာဓမ္မတို့သစ္စာတရားဟောနေလို့လေးလေးစားစားမှတ်လိုက်စမ်းပါရှင်ငါးခုကဘာသစ္စာနောက်သုံးခုကမြန်မာလိုပြန်တော့ဒါသည်ဆင်းရဲတာအမှန်ဒါဆင်းရဲကြောင်းအမှန် ရှင်းမလားရှင်းပါပြီရှင်း၅ခုကရှင်းပါပါဗျာအင်းနောက်၃ခုကရှင်းပါပါဗျာရှင်းကြောင့်မှန်လို့ဆိုတော့တရားတရားဓမ္မတွေကရှင်း၅ခုကဘာပဲပေါ်ပေါ်ဩော်ဒါရှင်းတာမှန်ကြီးပဲလို့သိပြီပဲရှင်း၅ခုပေါ်တိုင်းပေါ်တိုင်းဘယ်လိုသိရရှင်းပါပါဗျာအဲမြင်စိတ်ကလေးပေါ်လာလဲ ဆင်းရဲတာမှန်လို့သိပြီပါတဲ့ဝေဒနာလေးပေါ်လာအင်းဖတ်တာလေးပေါ်လာဒါဖြင့်ရှေးကဆင်းရဲတာအမှန်နောက်ကသိတာအမှန်မက်လိုက်ပါမလောက်ဘူးလားတိုက်ပါဒကာဓမ္မတို့ကဒီထုံးမှုလေးဖြတ်ထားတာမိုက်ကငါပဲပဲမှတ်လိုက်ပါတော့ရှင်းငါခုကိုဆင်းရဲတာမှန်လို့ဟောဒီထုံးမှုနဲ့သူတဲ့ညာငါသိအဲ့ဒါဒကာဓမ္မတွေရှင်းငါခုကပါတဲ့ရှင်းရပါဘူးအဲ ကြားစိတ်ကလေးပေါ်မြင်စိတ်ပေါ်ပေါ်ဆင်းရဲတာမှကြားစိတ်ပေါ်ရင်ဆင်းရဲတာမှကောင်းပြီစားစိတ်ပေါ်ဆင်းရဲတာမှဘုရားဗေဒဂရမတွေဖြစ်ပြီးပြက်သွားတယ်အသေးစိုးသေးသွားတယ်ဖြစ်စဉ်ဖြစ်တာကလည်းဒဂရမတို့ဘုန်းကြီးပြောနေကြတိုင်းပြောရလို့ဘုရားဟောနေကြတိုင်းဟောရလို့ရှင်ဖြစ်တာအနာပေါက်တာပဲသဘောကျဖြစ်တာပါနာပေါက်တာအဲပြောက်တာအနာပေါက်လို့သေးတာပဲဖြစ်တာပါလား နာပေါက်ပါဗျာပြက်တာနာပေါက်ပါဗျာဒါဖြင့်အနာပေါက်တာရဲ့သိတာအနာပေါက်တာရဲ့သိတာရဲ့ဆိုတော့ဒီနှစ်ခုဟာဒုက္ခမှာတပါးပါရှိသေးတယ်ဖြစ်တာကအနာပေါက်တာပြောက်ပြက်သွားတာကသေတာဆိုတော့အနာပေါက်ပြီးသေလေရဲ့ဆိုတော့အနာပေါက်တာကြိုက်သလားသေတာကြိုက်မကြိုက်ဘူးဘယ်ကြိုက်ဒါဖြင့်ဒုက္ခကြီးပဲဒါဖြင့်ဖြစ်တာလည်းဒုက္ခပဲမှန်ပါပါ ပြတ်တာလဲအဲပေါ်လာတဲ့စိတ်ကိုဖြစ်တာလဲဒုက္ခပဲပြတ်တာလဲဒုက္ခပဲလို့ဒီကနောက်ကသာသိပြီသဘောကျအဲ့တော့သစ္စာတရားနာတဲ့ပုဂ္ဂိုလ်ကြတော့ရှေ့ကပေါ်လာတာဟူတွေ့သည်ဒုက္ခနဲ့သစ္စာကြီးပဲဆိုတာသဘောကျကျပါအဲ့ဒီကဲဆိုဒါကအလုဆပေးပါပြီတဲ့ဒကာဓမ္မတို့သာနာပေါ်လာတဲ့စိတ်ဟာအော်ဖြစ်တယ်လဲနာပုတ်တာပဲပြောက်တာလဲအင်းသေးအသေးဘောဝင်တာပဲ ဖြစ်တာကဘာလဲနာပေါက်တာဗျာအင်းပြက်တာကနာပေါက်တာဒါဖြင့်အနာပေါက်တာရဲ့အနာပေါက်ရဲ့သေသွားတာရဲ့ဒကာဓမ္မတို့ဘယ်အမဲကြိုက်အဲခန္ဓာကိုယ်တော့မှဘယ်တရားပေါ်ပေါ်အနာပေါက်တာရဲ့အနာပေါက်လို့သေတာရဲ့ဒါပဲရှိတယ်ဒါဖြင့်အနာပေါက်တာလဲဒုက္ခသစ္စာအနာပေါက်လို့သေသွားတာလဲဒုက္ခသစ္စာဩဒါဖြင့် တန်ခိရိနာပင်စုပါရနက္ခန္တာပြီးဒုက္ခသစ္စာဆိုတော့ဒါတည်းဒကာဓမ္မတို့အကုန်ခန္ဓာ၅ပါးတွေပဲတဲ့ဒါဒုက္ခသစ္စာကြီးပဲသဘောကျရှင်းမလားရှင်းပါပြီဒါပေရှင်းရင်၅ခုကိုဘာသစ္စာဒုက္ခသစ္စာပါဗျာအင်းဘယ်လိုသိတာပါလဲမက္ကတိအာညာမက္ကတိဟောဒီခြားကနေသိဝိညာဉ်နဲ့တဏှာကြားကနေမသိကြဘူးသိပါဘူးထိုကဲ့သို့သိတော့ရှင်းပိုင်းကဘာပေါ်ပေါ်ဒကာဓမ္မတွေပေါ်တာရောပြောက်တာရော အဲအနာပေါက်တာနဲ့အနာပေါက်ပြီးသေတာကြည့်လို့ညာနဲ့ကနှုံးသွင်းလိုက်ညာနဲ့ကနှုံးသွင်းလိုက်တဲ့ခါကျတော့ခြေဘင်းကနှလုံးသွင်းခံရတာတွေဟူတွေ့ဒုက္ခသစ္စာနှလုံးသွင်းနိုင်တဲ့ညာလေးကမဂ္ဂသစ္စာလေးဖြစ်နေတာဒီဘက်ကတဏှာဥပါဒံကံတွေအကုန်ဖြတ်ချလိုက်မှန်ပါပါဘာတွေဖြတ်ချလိုက်တဏှာဥပါဒံကံတွေတခါတော့ဖြတ်ချလိုက်တယ်ဩဒကာရမတို့တဏှာ၌ဒီဘက်က တဏှာနိရောဓကိုလည်းနိဗ္ဗာန်ဖြစ်တယ်တဏှာချုပ်လို့လည်းဒီဒကာဓမ္မတွေဒီမဲ့ဒီမဲ့ပေါ်လာလို့ရှိရင်တဏှာချုပ်လို့လည်းနိဗ္ဗာန်ရောက်တာပဲသဘောကျလားကောင်းပြီဒါကိရိတဏှာဥပါဒံချုပ်သွားတော့လေကိတဏှာနိရောဓနိဗ္ဗာန်ဖြစ်တော့သူတို့မှမရှိဘဲနဲ့နောက်လာမဲ့ဒကာဓမ္မတွေအနာဂတ်ဇာတိတရာမရဏဆိုတဲ့ဒုက္ခတွေကိုလာပါမလားအဲ့ဒါကခန္ဓာနိရောဓနိဗ္ဗာန်ဖြစ် ရှေ့ပိုင်းကတဏှာချုပ်တော့ဗာနိဗ္ဗာန်နဲ့တဏှာချုပ်သွားတဲ့အခါကျတော့ခொနဲ့ကတဏှာနဲ့ကံနဲ့ကတဏှာမရှိရင်ကံကချုပ်ရတာပဲအဲ့ဒါကြောင့်ကံကိုထည့်မပြောတော့ဘူးဥပဥပအောင်လို့နော်တဏှာရှိတဲ့ပုဂ္ဂိုလ်မှာသာကံကအလုပ်လုပ်တာကိုတဏှာမရှိတဲ့ပုဂ္ဂိုလ်မှာကံထုံးစံတိုင်းသာထည့်ရတယ်အလုံးမလုံးနိုင်ဘူးမှန်ပါပါရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ဒီတဏှာဥပါဒံချုပ်သွားပြီရှင်းပိုင်းကဒုက္ခသစ္စာလေဒီမက်ကနေပြီးသိလိုက်တဲ့အတွက် ဒီပရိစ္ဆေသမုပ္ပါဒ်ကြီးကဒီတစ်နှစ်ဆိုတော့နောက်ပိုင်းကသုံးကြောင်ပေါ်နိုင်သေးရဲ့ပေါ်တယ်ပါမပေါ်နိုင်တော့သူ့ကိုဘယ်လိုဆိုကြမလို့လို့မေးတော့တဏှာနိရောတော့ရှင်းမလားတဏှာနိရောတော့သဘောကျပြီတဏှာနိရောတော့အာဟုတ်ပြီဒကာရမတို့ဒါဖြင့်သစ္စာတရားနာရတဲ့တွေ့ဒကာရမတို့အလုံးလုံးတတ်သွား မလုံးလို့တတ်ဘူးလားလုံးတတ်ပါဘူးလုံးတတ်ဆိုရှင်ဘင်းကဘယ်စိတ်ပေါ်ပေါ်ပါလို့ကြဒုက္ခတိတ္တအဲပေါ်ခြင်းတဲ့စိတ်ပေါ်ကြဒုက္ခတိတ္တအိတ်သာစိတ်ပေါ်ပေါ်မစ္စရိယစိတ်ပေါ်ပေါ်ခြင်းတာပေါ်ဝိညာဉ်ကစတာပဲအဲ့ဒါတွေဘာသစ္စာတွေဒုက္ခတိတ္တအဲပေါ်တော့အနာပုတ်တာဟုတ်လားပြောက်တာကသေးတာဒါရံပတ်တာပေါ်တာကပြောက်တာကဒါဖြင့်ဖြစ်တာကအနာပုတ်တာပြက်တာကသေးတာ ဒါဖြင့်အနာဘောက်တာကြိုက်သလားသေတာကြိုက်သလားဘယ်မှမကြိုက်အဲ့ဒီလိုဘယ်မှမကြိုက်တော့ဘူးဆိုတာရှင်းရတာအမှန်ကိုသိလို့မကြိုက်ဘူးဒါဖြင့်ရှင်းရတာအမှန်ကဒုက္ခသစ္စာမကြိုက်တာကမဂ္ဂသစ္စာဖြစ်သွားတော့ဒကာဓမ္မတွေဒီမဂ္ဂသစ္စာဒီဒုက္ခသစ္စာကိုသာဖြင့် သူသိသလားလို့မေးတော့နောက်ကသမှုတရားတွေလာခွင့်ပေးသေးရဲ့မပေးပါဘူးဝေနာပြည့်စရာတဏှာလာသေးရဲ့မလာပါဘူးဥပါဒာမလာပါဘူးကံမလာပါဘူးဒါဖြင့်ဒါတွေချုပ်မသွားဘူးဒါတွေချုပ်သွားတဲ့အတွက်လေတဲ့ဒကာဓမ္မတို့တဏှာနိရောဓနိဗ္ဗာန်တဘောကြတဏှာနိရောဓနိဗ္ဗာန်တဏှာဥပါဒာမချုပ်ဘူးလားချုပ်ပါဘူးချုပ်တဲ့တော့ဘာခေါ်ကြနိဗ္ဗာန်တဏှာနိရောဓနိဗ္ဗာန်ဆိုတော့ဩဒါဖြင့်တို့သည် တဏှာရှုတဲ့နိဗ္ဗာန်ရလို့ရှင်းဖြင့်တဲ့တဏှာဥပါဒံကမ္မမရှိဘဲနဲ့ဒကာဓမ္မတို့နောက်ဘဝဇာတိစရာမရဏဆိုတဲ့ခန္ဓာပေါ်ဘူးလားပေါ်ပါဘူးဗျာဒါဖြင့်အဲ့ဒါတွေမပေါ်တဲ့အတွက်လဲအဲ့ဒါခန္ဓာတွေဖြစ်နေတော့ခန္ဓာနိရောဓနိဗ္ဗာန်လည်းရမှန်ပါဘူးတဏှာနိရောဓနိဗ္ဗာန်ရရင်ခန္ဓာနိရောဓတဏှာနိရောဓနိဗ္ဗာန်ရရင်ခန္ဓာနိရောဓနိဗ္ဗာန်ရပါအဲခမည်းတော်ဖြစ်နေတဲ့စိတ်ထဲမှာဒီလိုလေးဝင်ဝင်ပေးရ အိမ်မှာဖြစ်ဖြစ်ကျောင်းမှာဖြစ်ဖြစ်ဘယ်မှာပဲဖြစ်ဖြစ်မှန်ပါပါဒါလေးဝင်လိုက်လို့ရှင်းဖြင့်ဒကာဓမ္မတို့သံဃာဆက်ပြတ်ပါတယ်လို့မှတ်လိုက်စမ်းဘယ်လိုမှတ်ကြသံဃာဆက်ပြတ်ပါဩဒကာဓမ္မတွေကငကိုသိထားတာကသံဃာကြီးကဩရှည်လာလေသံဃာကြီးကရှည်ခဲ့လာပြီရှည်တယ်ရှည်ဦးမှာပဲအဲ့ဒါကြီးကိုလေပြေထုတ်ပြီးတကလားစကားရှုံမနေပါနဲ့သဘောကျလား အဲ့ဒါကိုဘာမှမစင်စားပါနဲ့ယခုပေါ်တဲ့သံဃာပြတ်ရင်ပြီးတာဟုတ်လားယခုပေါ်တာ1 2 3 4 5ဟုတ်လားဒီဘက်ကသံဃာက6ခွန်8ဒါမမွန်လို့ရှိရင်သံဃာ8ခုရှိမမွန်ရင်အပြတ်8ခုပဲရှင်းမလားရှင်းပါတယ်မမွန်ရင်အပြတ်8ခုရှိပါတယ်သံဃာ8ခုကိုဆိုတော့ယခုပြစ္ဆုတ်ပံသံဃာယခုခဏသံဃာကိုဖြတ်ရ တခါရသစ္စာသိတဲ့သစ္စာတရားနာရတဲ့ဒကာရမတွေဖြစ်နေသောကြောင့်ခြေပိုင်းကဟာတွေဟာဖြစ်ပြီးပြတ်တာကြီးပဲမစွန့်နိုင်ဘူးလားမှန်ပါဗျာမယုံလို့ရှိရင်ခင်ဗျားတို့လက်မောင်းကိုဖုတ်လက်သေးလေးနဲ့ကိုကုတ်ကြည့်ဟုတ်လားနာစိတ်ကလေးတော့မပေါ်ဘူးဟုတ်ပါဗျာအင်းဒါလေးရတယ်အင်းနာကြဟာလဲအနာပေါက်တာပဲသဘောကျနောက်ကြတော့ဒီနာလေးရရှိသေးရလားရှိပါဘူးအင်းဒါဖြင့်အနာအနာအနာလေးဟာပေါက်လဲပေါက်တယ် ဒေနာလေးတွေကားလို့ဆိုရင်ဖြင့်အဲဝေဒနာခန္ဓာလေးဖြစ်ပါတယ်ဝေဒနာခန္ဓာသမားတယောက်သိလဲသိပါတယ်တပည့်ကြကြပါဝေဒနာခန္ဓာသမားတယောက်ဝေဒနာတစ်ခုလေးရောက်ပါတယ်ဝေဒနာဝေဒနာဒီဝေဒနာခန္ဓာလို့တရားဓမ္မတွေကိုဘုန်းကြီးကပြောချင်တာကအခုတရားနာနေတဲ့တရားဓမ္မတွေဟာတရားဓမ္မလို့ဆိုတာဟောမဖြစ်လို့ဟောတာစင်စစ်တော့သူတို့မှာဝေဒနာတွေကြီး သဘောကျလားစိတ်တွေကြီးပဲစိတ်နဲ့ဝေဒနာနဲ့တွဲရနော်မှန်ပါအဲ့တော့စိတ်ကလုံးပေါ်လာတယ်ဆိုလို့ရှိရင်ဒီစိတ်နဲ့အသက်ရှင်နေတာသဘောကျစိတ်ကလုံးပေါ်လာရင်ဒီစိတ်နဲ့အသက်ရှင်နေတယ်ဆိုတော့ဒီစိတ်ကလေးပေါ်လာတာဒီအနာဘောက်ပါဒီစိတ်ကလေးပြောက်သွားတာဒီသိတာပဲဆိုတော့ဒါဘုန်းကြီးတို့ဒကာတော်မတယောက်သေးတာပဲသဘောကျဘုရုသေးတာပါလဲအင်းစိတ် ဝိညာဉ်နဲ့ခန္ဓာဆိုတဲ့ဝိညာဉ်နဲ့ခန္ဓာဆိုတဲ့ဒကာတယောက်သမုဆိုလို့ရှင်ဒကမတယောက်သိတာပါပဲသဘောကျဘုရုစေတာပါလိမ့်မယ်ဝိညာဉ်နဲ့ခန္ဓာဆိုတဲ့ဒကာတယောက်ဒကမတယောက်သိတယ်လို့ဟောဒီကနေသိသိပြေစမ်းသဘောကျသိပြီတော့ကိုဒါကိုဒုက္ခရောက်တာကိုမသိဘူးသိပါဘူးအော်ဒါဖြင့်ဒကာဓမ္မတို့ ကိုဒုက္ခရောက်တာကိုသိလို့ရှိရင်ကိုသစ္စာကိုကိုသိတာပဲရှင်းမလားရှင်းပါပါဘယ်သစ္စာသိတာပါကိုသစ္စာကိုသိတာပါဗျာအဲ့ဒါကိုမသိသေးလို့ရှိရင်ဒါမှမသိသေးလို့ဩကိုဒုက္ခရောက်တာမှကိုစိတ်ကလေးကခုပေါ်လာတာဟာအနာပေါက်တာဘုန်းကြီးရှင်းအောင်ပြောပြီမှန်ပါပါအင်းပြည့်စည်သွားတာဒီဒီနာနဲ့သေသွားတာဒါတခါတစ်တယောက်ဆိုရင်ဟောလွယ်ပါလွယ်ပါဘူးတခါအောင်တယောက်ဆိုရင်လွယ်ပါဘူး ဘုဥဇာယံတယောက်ဆိုရင်မလွဲပါဘူးတဲ့ဒကာဓမ္မတွေရှင်းတတ်ပါဗလားရှင်းတတ်ပါဘူးတကူသေးတာမိမိကိုယ်ရင်သေးတာတပည့်ကြကြပါမိမိကိုယ်ရင်သေးတာတဲ့ဘယ်နဲ့ကြောင့်သေးတော့လို့မေးတဲ့အခါငကိုတုံးကလည်းစိတ်ဝိညာဉ်လေးပေါ်လာတယ်ကြားတဲ့စိတ်ဝိညာဉ်ဟုတ်လားမှန်ပါအင်းကြားတဲ့စိတ်ဝိညာဉ်လေးဟာဘာလို့ပေါ်လာတာလဲဆိုတော့သေမလို့ပေါ်လာတာနောက်ကြည့်လိုက်တဲ့အခါကျတော့သေလို့သေသွားတာ သဘောကျသေမလို့ပေါ်လာတာရဲ့သေတာရဲ့ရှိဒီပင်ပါရှိသေးမရှိပါဘူးမရှိတော့ဘူးဒကာဓမ္မတို့တဏ္ဍာမာတာမိမိတယောက်သေတယ်လို့မှတ်လိုက်ရှင်ဒါပြန်မိမိတယောက်သေတယ်လို့သိထားခြင်းသည်ကိုယ်စိတ်ကိုပြန်ရှုရှုကိုယ်ဝေဒနာကိုပြန်ရှုရှုမိမိတယောက်သေတာကြီးမှားရှင်းမလားရှင်းပါတယ်ကိုယ်စိတ်သေးပြန်တော့လည်းဒါကိုယ်တယောက်သေတာပဲအင်းဒါဖြင့်ဒကာဓမ္မတို့ဝေဒနာလေးရှုတဲ့ပုဂ္ဂိုလ်လေဒီဝေဒနာလေးဟာ ပေါ်လဲပေါ်လဲပြောင်းလဲပြောက်တယ်ဆိုတော့မိမိတယောက်သေးတာသာမှန်လိုက်စိတ်ကလေးကပေါ်လဲပေါ်လဲပြောင်းလဲပြောက်တယ်ဆိုရင်ဒါဖြင့်မိမိတယောက်သေးတာကိုမိမိညာနဲ့နောက်ကမြင်ပါစီဒါဖြင့်ကိုဒုက္ခရောက်တာကိုမြင်ပါစီရှင်းမလားရှင်းပါပြီဘာမြင်ရမလဲကိုဒုက္ခရောက်တာကိုဒုက္ခရောက်တာကိုမြင်တော့ဘုန်းကြီးတို့ဓမ္မတွေမှာဘယ်နဲ့ဖြစ်လာတော့ဆိုတော့တခါလဲ အမေစကြဝဠာမန္တကြီးများဖြစ်ခြင်းသေးသလားဖြစ်ခြင်းပါကိုဒုက္ခရောက်တာကိုမြင်မှာစိတ်ကလုံးနဲ့အသက်ရှင်နေလားဒီစိတ်ကလုံးကခဏခဏအနာပေါက်ခဏခဏသေခြင်းလို့ရောက်ဒီလိုမနေဘူးလားမြမလို့ဆိုတယ်ဒီစိတ်မျိုးပျော်ပြီးဒီဒီနာပေါက်ပြီးဒီသေခြင်းလို့သေဦးမှာမှန်ပါပါသဘောကျလားနတ်ဖြစ်တော့လေဒီနာပေါက်ပြီးဒီသေခြင်းလို့သေဦးမှာပဲကိုယ်ပေကိုမြင်တာဒီဒုက္ခသစ္စာမြင်တာ သဘောကျကိုယ်တေကိုမြင်တာဒုက္ခသစ္စာကောင်းပြီဒါဖြင့်ဒကာရမတို့ဒါသစ္စာတရားနာကြတယ်ဘယ်ကနေမြင်တယ်ဆိုတော့ပရိစ္ဆေသမုပ္ပါယခန္ဓာကြီးတမ်းမလို့ထုံးစံတိုင်းတမ်းမလို့လာတာကိုအတမ်းမခံမနဲ့จิตတို့ကဝေဒနာနောက်ကနေပြီးစမ်းကြည့်ရှင်းဘင်းကစိတ်တွေရှင်းဘင်းကဝေဒနာတွေကိုကြက်ရိုက်ကြည့်လိုက်ပေါ်ရာကိုထိုးကြည့်လိုက်သဘောကျပေါ်ရာကိုကြည့်လိုက်တဲ့အခါကျတော့ဘာမြင်ပါလိမ့်မလို့ကိုယ်ဒုက္ခရောက်တာကိုမြင်တယ် သဘောကျဘာမြင်ပါလဲကိုလိုကရတာကိုလိုပါစဉ်းစားပါစဉ်းစားပါဒကာဓမ္မတို့ကောင်းအောင်ဟောတဲ့တရားမဟုတ်ဘူးဒီတခါတန်မြဖြတ်ပေးတဲ့တရားမှန်ပါပါဘာဟောနေတာတန်မြဖြတ်ပေးတဲ့တရားပါတန်မြဖြတ်ပေးနေတဲ့တရားဖြစ်သောကြောင့်ဒကာဓမ္မတို့တန်မြဆိုတော့နောက်တန်မြလည်းခင်ဗျားတို့ဖြတ်ဖို့မလိုပါဘူးပြီးခဲ့ပြီခင်ဗျားတို့ခံခဲ့ရလားမှန်ပါရှင်အခုတန်တရာကိုအခုဖြတ်လိုက်လို့ရှင်းဖြင့်ပြစ္ဆုတ်ပန်တရာတန်တရာကိုဖြတ်လိုက်လို့ရှင်းဖြင့်အနာဂတ်တန်တရာဆိုတာလာပါဦးလားမလာပါဘူးဗျာ ပိဋကဗန္တန္တရာဖြတ်လိုက်ရင်အနာဂတ်တန္တရာမလာဘူးဆိုတာသဘောကျကြည့်လေဒီဝိညာဉ်ကစကံရောက်လာတော့ကြဝိညာဉ်ကစဒီလိုရွှဲမနေဘူးလားဒါဖြင့်ပိဋကဗန္တန်ကိုလှည့်နေတာမသေးကြဘူးသိကြပါဘူးပိဋကဗန္ကိုအလှည့်မခံဘူးခေဒကာရမတွေဘာလဲမခံပြစ္ဆုတ်ပံပြစ္ဆုတ်ပံကိုလဲမခံဘာဖြစ်လို့တုံးဒုသစ္စာသိလို့တရားလေးပေါ်လာတယ်ကြားစိတ်ကလေးပေါ်လာတယ်ဒကာရမတွေဒီကနေ့ရှိသား ဒုက္ခသစ္စာပဲမဟုတ်လားရှင်းလိုက်ရင်ဒုက္ခသစ္စာပဲမှန်ပါဘူးဒုက္ခသစ္စာလို့သိလိုက်တဲ့အတွက်ရှေးပကိုင်းကဒုက္ခသစ္စာသိတာကဒုက္ခသစ္စာဟောသိတာကသမှုရိယသစ္စာသိတာပါဒါဖြင့်ဒကာရမတို့တန်ត្រာဟာရှေးပိုင်းတန်ត្រာကိုရှုလိုက်တဲ့အတွက်နောက်ပိုင်းတန်ត្រာအကြောင်းဖြစ်တဲ့ဒုက္ခဖြစ်ကြောင်းသမှုရိယသစ္စာလာသေးရဲ့မလာပါဘူး ဟောတော်ဖုဒ္ဓမင်းတော်ဓမ္မတို့အတော်ဖုဒ္ဓမင်းတော်ဓမ္မတို့ဉာဏ်ကြီးကြီးနဲ့နားထောင်စမ်းပါလို့ဘုန်းကြီးကတတိပြလိုက်တယ်အမတန်ရေးကြည့်လို့ပါသံဉာဏ်ရေးကြည့်တာမဟုတ်ဘူးတန္တရာကြီးဘယ်လိုများပြပါမလို့လို့ဆိုတဲ့ဥစ္စာခင်ဗျားတို့ညင်းနေမှာသိဆိုရင်မညင်းနဲ့တော့ဒီဥစ္စာတနေ့အပတ်ပေါင်းလဲနေတဲ့ဥစ္စာဒီတစ်ပတ်သေးတယ်ဒီဖြတ်လိုက်လို့ရှိရင် ပြီးတာပဲအပတ်လာရင်လာရင်သာဖြတ်ပဲကြာတော့မလာတော့ဘူးမှန်ပါပါလာပါမလားလာပါပါအဲ့တော့ပြစ္ဆုတ်ပန်တန္တရာဖြတ်မှအနာဂတ်တန္တရာလည်းပြတ်မယ်မှန်ပါပါပြစ္ဆုတ်ပန်တန္တရာဖြတ်မှအနာဂတ်တန္တရာအနာဂတ်တန္တရာဖြတ်မယ်ဆိုတာသဘောကျတနည်းဒီကဲ့သို့တန္တရာဖြတ်ပုံကလည်းဩတို့ဖြင့်သစ္စာသိမှဖြန့်ထိုင်တကူဆိုတာပေါ်လာမှန်ပါ ဘယ်လိုမှပေါ်လာပါလဲသစ္စာသိမှဖြတ်နိုင်တယ်ဆိုတာဒကာဓမ္မတို့ညှင်းဖို့လိုသေးလားမလိုဘူးနော်ဒါကိုခင်ဗျားတို့သစ္စာသင်္နာပေါ်ရနဲ့သေတာမှမသိလို့ရှိရင်တော့ဖြင့်ဒါသစ္စာကိုသိပါအောင်မသိပါဘူးသင်္နာပေါ်ရဆိုတာသူဖြစ်လာတာသေတာဆိုတာပျောက်သွားတယ်အဲ့တော့တခုသောဓမ္မမှာကျွတ်တို့ခန္ဓာကိုယ်တော့ဘယ်ဓမ္မပေါ်ပေါ်သေနာပေါ်ရရဲ့သေတာရဲ့ဒါပဲရှိတယ် ရှင်းမလားရှင်းပါပြီခန္ဓာကိုယ်ရဲ့ဘယ်ဓမ္မပေါ်ပေါ်ဘာရှိတယ်သင်္ခါပေါ်ဒါဖြင့်ဘာရှိတယ်သင်္ခါပေါ်ဒါဖြင့်သေနာပေါ်ရာကြိုက်သလားသေရာကြိုက်သလားဘယ်မှမကြိုက်လို့ရှင်သူဒုက္ခကြည့်ပဲလို့သူသိဒါဒုက္ခသစ္စာပိုင်းခြားတယ်သေနာပေါ်ရာလည်းဘာသစ္စာသေရာလည်းဒုက္ခသစ္စာဒါဖြင့်ခမည်းတော်တဏ္ဍာပေါ်တဲ့ဓမ္မဟူသေးဟာသေနာပေါ်ရာနဲ့သေတာပဲရှိတယ် ဒါပြန်ဘာများရှိသေးဒါပြန်ဘာသစ္စာဒုက္ခသစ္စာအဲဒုက္ခသစ္စာကိုပိုင်ပိုင်ရှားရှားသိတယ်ဝါပိုင်ပိုင်နေနေသိတယ်ဆိုတာသေနာပေါ်တာလည်းမကြိုက်သေးတာလည်းတော်ပြီတော်ပြီနောက်တော့ဖြင့်ဘယ်ခန္ဓာမှမဖြစ်ရှင်ဘူးခန္ဓာဖြင့်သေနာပေါ်တာနဲ့သေတာပဲရှိတယ်မှန်ပါပါသဘောကျလားကျပါပြီခန္ဓာဖြစ်ရင်သေနာပေါ်တာနဲ့သေတာပဲရှိတာအဲ့ဒီတော့ဒကာရမတို့ ဒီဘဝကိုအထုတ်တတ်တဲ့တဏှာဥပါဒံကံတွေလာပါဦးမလားလာပါဘူးလားသိကြပါလားသိကြပါဘူးဘယ်နဲ့ကြောင့်ဒီတရားဓမ္မတွေကတရားနာတာပဲနိုင်ဝတ်သာသာလေးရှိသေးတယ်ဒီတဏှာဥပါဒံကံတွေဘယ်နဲ့ကြောင့်ချိုးရပါလဲမလို့အိုးဘယ်ဓမ္မပေါ်ပေါ်ကိုယ်တဏ္ဍာစားခြင်းနဲ့စိတ်ပေါ်လဲသိနာပေါ်ရနဲ့သိတာပဲဒုက္ခသစ္စာပဲပေါ်တယ်မှန်ပါတယ် အိတ်ရှင်တဲ့စိတ်ကလေးပေါ်ရင်လဲအင်းပြောကြတဲ့စိတ်ကလေးပေါ်လဲဒုက္ခသစ္စာပေါ်ကြံတဲ့စိတ်ကလေးပေါ်ဒုက္ခသစ္စာပါပဲဒုက္ခသစ္စာကြီးတော့ခင်ဗျားတို့ကနောက်ကသာလိုက်လိုက်တယ်လိုက်ပြီးတော့ရှေ့ပိုင်းကဒုက္ခသစ္စာမလာဘူးလားမှန်ပါဗျာဟောဒီလောက်သိသွားတော့တရားဓမ္မတို့ဘာများဖြစ်ရှင်သေးတုံးဆိုရှေ့ဖြစ်ရှင်လဲဒီခန္ဓာ၅ပါးပဲလာမှာပဲမှန်ပါဗျာဒီပြန်ပါလာမှာလားမလာပါဘူးဒီခန္ဓာ၅ပါးကလည်း သေချာတွက်လိုက်တော့သေနာဘောရနဲ့သေတာမှတပါးဘာမှမရှိဘူးမရှိပါဘူးဘာရှိသေးတယ်မရှိပါဘူးသေနာဘောရနဲ့သေတာမှတပါးမှန်ပါမရှိပါဘူးဒါဖြင့်ဒကာဓမ္မတို့ဟောတာစေချူရီမင်းကြီးပဲဆိုတော့ဒီငါးခုကစေချူရီမင်းကြီးလက်ထားပဲဒကာဓမ္မတို့ဗြဟ္မာမင်းကြီးလည်းသာပါပဲဗျာဒါဖြင့်ဗြဟ္မာမင်းကြီးလည်းသေနာဘောရနဲ့သေတယ်ဆိုတော့သေတာဒုက္ခသစ္စာပဲရှိမှန်ပါဘူးစေချူရီမင်းကြီးမှာသေနာဘောရနဲ့သေတာဒုက္ခပါဒါဖြင့် သဗ္ဗေသင်္ခါရဒုက္ခသံဃိတိတာပြင်စုပါရနဲ့ခန္ဓာပြီးဒုက္ခအင်းဒုက္ခသစ္စာကြီးလို့ဘုရားကဟောထားတာအခုတော့ဖြင့်ဟုတ်ပြီကိုယ်တဏ္ဍာမှာဖြစ်တာတောင်မှဒုက္ခသစ္စာကြီးရှိတာပဲတခြားဘာများရှိသေးရှိပါဘူးဖြစ်ပြဖယ်ရှိမှန်ပါဖြစ်တာသေနာပေါ်တာပြက်တာကသေတာဒါဖြင့်သေနာပေါ်ရနဲ့သေရာမတပတ်ကျွတ်တဏ္ဍာမှာဘယ်တရားများတစ်ပင်ထူးထူးခြားခြားရွှေတုံးရွှေကများ ထွက်လာတာရှိသေးသလုံးလို့မေးရှင်တယ်မရှိပါဘူးဗျာရှိကြသေးရဲ့လားမရှိပါဘူးဗျာမရှိဘူးဆိုတော့သိကြပါလားသိကြပါဘူးအဲ့ဒါကိုကကိုစိတ်ကလေးကိုစာရေးပြီးပထမပေါ်တာလေးကိုနောက်ကနေသာကြည့်ရှိသေးသလားမရှိသေးဘူးလားသာကြည့်လိုက်မရှိပါဘူးဗျာမရှိတဲ့ကဩပေခြင်းလို့ပေါ်လာပြီးသိရှာတာပဲကို ဘယ်နဲ့ဆိုကြသိခြင်းလို့ပေါ်လာပြီသိခြင်းလို့ပေါ်လာပြီသိချတာဖေးတာပဲရှိတယ်ဒကာဓမ္မတို့တခြားပါရှိသေးတယ်ရှိပါဘူးသဘောပါကြပါပါဟောသိခြင်းလို့ပေါ်လာတာရဲ့သိသွားတာရဲ့ဒါပဲရှိတော့စူစူဝိမင်းဆိုရဲဒီ၅ခုဆိုတာဒီသင်္နာပေါ်ရနဲ့သိတာပဲရှိတယ်မြမမင်းကြီးဆိုတာသင်္နာပေါ်ရနဲ့သိတာပဲဩဒါကြောင့်သစ္စာသိလို့သန္တရာပြတ်တယ်ဆိုတာဒီဘက်ပြတ် ဒီဘက်ကဟာတွေသိတယ်နဲ့ဒီဘက်ကသံသရာအားထုတ်မဲ့တရားတွေပြတ်ထွက်တယ်မှန်ပါပါဥပအောင်ကောင်းကျင်တော့ကျင်တတ်ပါဘူးဥစ္စာရင်လည်းအော်ဒါပဲဘုန်းတော်ကြောင့်ဒီဘက်ကသုံးခုမပေါ်နိုင်ပါလိမ့်မလို့လို့မေးလို့ရှင်ဒကာဓမ္မတို့သစ္စာသိလို့ရှင်းမလားရှင်းပါဘူးဒီဘက်ကပါတော့ဒီဘက်ကသိလို့အော်သစ္စာသိလို့ဘလောက်ဖွတ်တန်သွားလဲဒကာဓမ္မတို့သစ္စာသိလို့ရှင်းပြီနော်ရှင်းပါပြီ ဘုရားရှိခိုးဆိုကျေနပ်ပလားကျေနပ်ပါဘူးသစ္စာသိတယ်ပါဒါကသစ္စာကိုမှန်ပါဒီဘက်ကသိတယ်ပါဩဒါဖြင့်တကားတော့ပေါ်တိုင်းပေါ်တိုင်းခင်ဗျားတို့သေနာပေါ်ရနဲ့သေတာပဲရှိတယ်လို့သိသိပေးနေလို့ရှင်ဖြင့်ယခုတန်တရာကစပြတ်ပါတယ်ရှင်းမလားရှင်းပါပြီဩဒါဖြင့်နိဗ္ဗာန်ဒီရှူတော်မအလုပ်လားတန်တရာကိုဒုက္ခသစ္စာသိသိရမယ်အလုပ်လားလို့မဲလို့ရှင်နေဒုက္ခသစ္စာသိလို့ရှင်နိဗ္ဗာန်ရောက် မှန်ပါပါဒုက္ခသစ္စာမသိရောက်ပါဘယ်နည်းနဲ့မှမရောက်ဘူးလို့ဘုန်းကြီးတရားဓမ္မတွေကမှတ်ပါရှေ့ဘင်းကငါဗာသစ္စာတွေဒုက္ခသစ္စာပါဗျာမြန်မာလိုနာနာပြောစမ်းပါဆိုတော့သေနာဘောရာနဲ့သေးတာပဲမှန်ပါရှင်းမလားရှင်းပါပြီသေနာဘောရာနဲ့သိတာပါဗျာအာသေနာဘောရာနဲ့သေတာပဲရှိတယ်ဆိုတော့ပေါ်လာတာသေဖို့ရပေါ်လာလို့သေနာဘောတယ်ပြောတယ်မှန်ပါနောက်ကြတော့ကြည့်လိုက်တော့ရှိသေးရဲ့ရှိပါဘူးမရှိတော့သေသွားရှာတပည့်ကြမှန်ပါ အဲ့ဒီကဲတော့သေနာဘောရနဲ့သေတာဟာဒကာရမတွေဆူတုံးပြေထားတဲ့ခန္ဓာပဲဟုတ်ပါဘူးရှင်းမလားရှင်းပါပြီလူကျမ်းမှာခန္ဓာလဲသေနာဘောရနဲ့သေတာပဲရှိဟုတ်ပါဘူးလူကျမ်းခန္ဓာရောသေနာဘောရနဲ့သေတာပဲဒါပဲရှိဟုတ်ပါဘူးဒါပဲရှိတော့အဲ30ပုံထဲမှာဖြင့်ဘဒုနဲ့ဘဒုထူးသေးကြုံလို့မဲလို့ရှင်ဘယ်နဲ့ဖြေရမလဲမထူးပါဘူးဗျာအာဒါဖြင့်ဒကာရမတို့ 30ပုံထဲမှာပြင်စေနာဘောရနဲ့သေရာမတဘာဥပအောင်ဗာများမျှော်လင့်ချက်ရှိသေးဘာမှမျှော်လင့်ချက်မရှိပါဘူးအဲ့ဒါကြောင့်အခုဘုန်းကြီးကသစ္စာတရားကိုဟောနေပါတယ်သေနာဘောရနဲ့သေရာကဒုက္ခသစ္စာသိတာကဩော်ဒါသစ္စာနှစ်ပါးသူသေချာဟောနေတာသဘောကျသစ္စာနှစ်ပါးသေချာဟောမနေဘူးဟောပါပါကောင်းပြီရှင်းဘင်းကဘာတွေပါလိမ့်အဲနောက်ဘင်းကအဲမက္ခသစ္စာသိတာကမက္ခသစ္စာ သဘောကျဒါဖြင့်သေနာဘောရနဲ့သေတာကဒုက္ခသစ္စာဩသေနာဘောရနဲ့သေတာမှတပါဘာမှအကောင်းမရှိပါလားဆိုတာကမက္ခသစ္စာအဲဒုက္ခပိုင်းပိုင်ပိုင်နေနေသိတယ်ဆိုတော့သေနာဘောရနဲ့သေတာမှတပါဘာမှမရှိဘူးလို့သိတာဒါပိုင်ပိုင်နေနေသိတာပဲမှန်ပါပါသဘောကျအဲ့တော့အညာတိကောနေညောကောနေညောကောနေညတိအညာတိသေနာဘောရနဲ့သေတာကိုသိပြီကွာ သဘောကျဓမ္မစကြာကောဏညာကောဏညာသည်အင်ညာသည်သေနာဘောရနဲ့သေတာတော့သိပြီကွာကောဏညာသိသွားပြီကောဏညာသိသွားပြီဆိုတော့မဲ့ရသွားပြီပြောတယ်ခင်များတို့လည်းဒီတိုင်းဘုန်းကြီးပြောတယ်အိမ်ရောက်တော့ဘယ်စိတ်ကလေးပေါ်လာလားဘယ်ဝေဒနာပေါ်လာလားဩပျောက်သွားပြီပျောက်မှာပဲလာတဲ့ကသေမလို့လာလို့သေသွားရှာတာပဲသေမလို့လာတာရင်သေတာရင်သေမလို့ပေါ်တာရင်သေတာရင် ခန္ဓာကိုယ်ရဲ့နိဗ္ဗာန်ဘာရှိသေးလဲအဲ့ဒါဖြတ်ဖြတ်ဖြတ်ဖြတ်နဲ့ကိုမြင်ရထိုးခဲ့လို့သေနာပေါ်ရတဲ့သေတာလေးကိုဒကာရမတွေကလာတိုင်းလာတိုင်းမရှိဘူးမရှိဘူးမရှိဘူးသေနာပေါ်လို့သေနာပါသေဖို့ရပေါ်လာလို့သေသွားပြီသေဖို့ရပေါ်လာလို့သေသွားပြီလို့ဒီကညာနေနဲ့လိုက်လိုက်ပြီနော်ဘယ်တရားပေါ်ပေါ်ဝေဒနာပေါ်ဒီတိုင်းစိတ်ပေါ်လာရင်ရုပ်ပေါ်လာရင်ဒီတိုင်းရှုလိုက်တော့ ဩသေနာပေါ်နေတဲ့သေရကဘာသစ္စာဒုက္ခသစ္စာအဲအဲ့ဒီနှစ်ခုစလုံးဟာတစ်ခုမှအကောင်းမပါဘူးလို့သိတာကဩမဂ္ဂသစ္စာဒီဒါရီရှိပိုင်းကဒုက္ခမှာတပါဘာမရှိဘူးအကောင်းတစ်ခုမှမရှိဘူးလို့ဆိုတော့ခင်ဗျားတို့ဒုက္ခပိုင်မနေနဲ့မသိဘူးလားသိပါဘူးဒါဖြင့်ပိုင်ပိုင်နိုင်နိုင်သိတာကမဂ္ဂသစ္စာရှိပိုင်းကဒုက္ခသစ္စာပိုင်မနေနဲ့သိတာမဂ္ဂသစ္စာဟော တဏှာဥပါဒံကဆက်ဖြစ်သေးရဲ့ဖြစ်ပါပါဗျာအင်းဒါဖြင့်မင်းတို့ချုပ်တော်လို့ဆိုရတာလားတရားဓမ္မတို့မက်ပေါ်လို့သူ့သဘောနဲ့သူချုပ်သွားတာမက်ပေါ်လို့သူ့သဘောနဲ့သူချုပ်တာပါဟောဒါဖြင့်သမှုရိယသစ္စာပေပါတဗ္ဗနဲ့ပေရမယ်ဆိုတာတရားဓမ္မတို့စာမှုဟောတာပါသင်္နာဘောရနဲ့သေတာသိနေလို့ရှိရင်သမှုရိယသစ္စာသူ့လိုလိုပယ်ပြီးသားဖြစ်တယ်မှန်ပါပါဘယ်လိုပါလဲသူ့လိုပယ်ပြီးသားဖြစ်ပါ သူ့လိုလိုပယ်ပြီးသားဖြစ်သွားတယ်တရားဓမ္မတွေစဉ်းစားမိကြပါအင်းဒါဖြင့်မယုံရင်စဉ်းစားကြည့်ပါဒီပြင်ခက်ကြမ်းကြမ်းနဲ့ပြောလိုက်နော်ခွေးလေးတကောင်ကိုဒကာဓမ္မတွေကပထမရှင်စင်ခါတော့ကတော့အမွေအမွေလေးအယောင်လေးဆင်းလေးကကောင်းတော့ခင်ကြတယ်ပေါ့ဗျာတိန်လုံးဝိုင်းပြီးဒီဝိသေခွေးလေးကနောက်သေတော့သေတော့သေပြီးနေတော့အနေနဲ့ပေါက်တယ်ပုတ်တဲ့ခါကျတော့တိန်လုံးကပဲဒီခွေးလေးကို ဒကာဓမ္မတို့သိတဲ့တိုင်းတဲ့ခိုးဘူးဆိုဘယ်လောက်ချင်လားလွန့်ပြစ်တဲ့ဘယ်လောက်ချင်လားလွန့်ပြစ်တဲ့ဘယ်လောက်ချင်လားဘာဖြစ်လဲလို့ချင်လားပုံအတုပါမှန်သိတပည့်ကြအတုပါမှန်သိသွားတယ်အတုပါမှန်သိသွားတဲ့အခါကျတော့စောင့်ညံတယ်နော်မှန်ပါပါဒါဖြင့်ဒကာဓမ္မတို့ဒီတိုင်းမှာပဲတဲ့မိမိခန္ဓာကိုသေနာပေါ်ရနဲ့သေတာသိရင်ဖြင့်တဲ့ခန္ဓာကိုစွန့်ပြစ်တာပဲခန္ဓာကိုမလို့ခြင်းတော့ လိုချင်သေးရဲ့လိုချင်တာကနောက်ကလာမှလိုချင်မှာဘူးတဏှာဥပါဒံလာမှလိုချင်တာဘူးသူလာရရဲ့အဲ့ဒါကြောင့်သေနာဘောရနဲ့သေတာကူတာဒကာရမတွေရှိနေကြမယ်ဆိုလို့ရှိရင်ဖြင့်တဲ့ဘုံဘဝတက်တက်တဲ့တဏှာလာတဏှာတွေကံနေလာသေးရဲ့မလာတော့ဒကာရမတို့ဩသမုဒိယသစ္စာလည်းချုပ်သွားပြီမစွန့်နိုင်ဘူးဟုတ်တယ်ပါဗျာအင်းဘုရုကြောင့်ချုပ်ပါလိမ့်မလို့ဘုလို့ဟောဒီမက္ကသစ္စာ သေနာဘောရနဲ့သေတာကိုသူရှေ့ပိုင်းဆုံးဖြတ်ချက်ချနေတာနဲ့နောက်ကလိုလိုသေးနေမသေးဘူးလားသိပါဗျာအဲနောက်ကလိုလိုသေးတော့အဲငါစိတ်တွေမနေသေးရင်လို့ရှိရင်ဘယ်များသွားရဥပါတော့အိုးစီမံမဲ့တရားတွေတောင်မှမရှိဘဲနဲ့ဘယ်သွားရရှိသေးတယ်မရှိပါဘူးဇတိဒရာမရဏဒုက္ခလွတ်တဲ့စီပဲသွားမယ်မှန်ပါဘူးဒီပြင်ဘယ်သွားရရှိသေးလဲမရှိပါဘူးဇတိဒရာမရဏလွတ်တဲ့တရားရှိသေးရဲ့မရှိပါဘူးကောင်းပြီဒါဖြင့်ဒကာရမတို့အမြင်တန်ဖို့ရကပရမကလေးတစ်ခုခန္ဓာကိုယ်ထဲမှာပေါ့ဗျာ စိတ်ကလေးပေါ်ပေါ်ဝေဒနာလေးပေါ်ပေါ်မရှိဘူးတွေးလိုက်တွေးလိုက်တဲ့အခါမရှိဘူးမရှိဘူးလို့သိဖို့ရေးကြည့်ကြည့်လိုက်သဘောကျဘယ်လိုသိရမှာလဲမရှိဘူးမရှိဘူးဆိုတာသိရမရှိဘူးဆိုတာဘာတုံးလို့မေးတဲ့အခါကျတော့ဩခုနကဖြစ်တဲ့တရားလေးအခုခါမှာညံနဲ့ရှာလိုက်တဲ့အခါမရှိရှာဘူးဟုတ်လားမှန်ပါမရှိရှာတာသေသွားလို့ပေါ့ ဘယ်လိုကြောင့်သေသောပါလုံးလုံးလို့မေးတဲ့အခါအသေးသေမလို့လားလို့သေသောရှာတယ်ဘယ်နဲ့ဆိုကြသေမလို့လားသေမလို့လားလို့သေသောရှာတယ်သဘောကျလားဘယ်လိုကြောင့်ပါလဲသေမလို့လားအဲ့တော့ခင်ဗျားတို့ကြားတဲ့စိတ်ကလေးကလည်းတောက်လျှောက်သေမလို့ပေါ်လာလို့သေသွားတယ်စားတဲ့စိတ်ကလေးကသေမလို့လားသေသွားတယ်အင်းဘ누구သေးတယ်တော့စားတယ်လို့သေတာသဘောကျလားကျပါပြီ စားတဲ့လူသေးတယ်ဆိုတော့ဘယ်နှုံးပြအတုပါလို့ပြောကြမလို့ဘူးလားလို့ပါအဲခင်ဗျားတို့ကရုပ်ဘက်ကလှမ်းမဲနေတာနာမ်ဘက်ကအတုပါကပူပေါက်နေပြီရိမ့်မိပြီလားရုပ်ဘက်ကလှမ်းမဲနေတော့ဘယ်နှုံးအတုပါဆိုတော့မေးလူရင်တော့ရုပ်ဆိုတာကတော့ဒကာဓမ္မတို့အထေကြီးမှုခင်ဗျားတို့ကမသိအဲဖြင်းဖြင်းရှက်ရှက်မြင်ရလို့ရှင်းပါတယ်ဒီရုပ်ကိုစိတ်ကစောင့် ဒီစိတ်ရှိလို့သူအသက်ရှင်စိတ်မရှိရင်ပြစ်ပါဘူးဒါပေမဲ့စိတ်ပေတဲ့ကသူနဲ့တွဲတဲ့ရုပ်ဟာကိုသိပါဘူးသိတာပဲဆိုတာကြတော့စိတ်ပေတာသာမြင်အောင်ကြည့်ရင်ရုပ်ပေတာတွဲလိုက်သူဟာသူပါသွားရှင်းမလားဒါဖြင့်ဒကာရမရသနာဘယ်စိတ်ပေါ်ပေါ်နောက်ကနေပြီးကြည်စံရှိမရှိကြည်စံရှိပါဘူးဗျာဘယ်နဲ့ကြောင့်မရှိပါလိမ့်မလို့ဆိုတော့ပေဖို့ရပေါ်လာလို့သေသွားပြီသဘောကျ အဲ့ဒီသေဝေးရပေါ်လာလို့သေသွားတာဘယ်သူတုံးမေးတော့ဥဝစိတ်ဖြစ်ခဲ့လို့ရှင်ဥဝသေးတာမှန်ပါပါဒေါ်ရှူတို့စိတ်ဖြစ်ခဲ့ဒေါ်ရှူဒေါ်ရှူတို့သေးတာပဲသဘောကျဒါဖြင့်ဒကာရမတို့ကိုယ်ခန္ဓာကြီးကိုပြန်ကြည့်လိုက်တော့ဘာသစ္စာတွေ့ဒုက္ခကအဲဒုက္ခကဆင်းရဲတာသစ္စာကမှန်ပါဘူး။အော်ဒါဖြင့်သစ္စာကမှန်ဆိုတော့ကိုယ်တဏ္ဍာမှာဆင်းရဲတာမှန်မှတပါဘာမှမရှိဘူး။ ဆင်းရဲတာမှန်သည်ဒုက္ခသစ္စာမှန်ပါပါဆင်းရဲတာမှန်ရဲ့လို့ဆုံးဖြတ်ချက်ချနိုင်တာကဒီလိုဆိုတော့ဒကာရမတို့ကယခုခန္ဓာကြီးဆင်းရဲတာမှန်ရည်သိနေပြီဆိုမှဖြင့်ဘာနောက်ဘာများဖြစ်ခြင်းသေးကြုံလို့မေးလို့ရှိရင်ဘယ်နဲ့ဖြစ်ကြလဲဘာမှဖြစ်ခြင်းဒကာရမတို့ဘာများဖြစ်ခြင်းဘာမှမဖြစ်ခြင်းဘူးလို့ဆိုတဲ့ဥစ္စာကအထေဟူ၍ဘာမှမဖြစ်ခြင်းဘူးမှန်ပါပါ သဘောကျအထယ်ဟူပြဖြင့်ဘာမှဖြစ်ချင်ဘူးတဲ့ဘာလို့တုံးဆိုတော့တပည့်တော်ညာနဲ့သိပြီတဲ့သဘောကျညာနဲ့သိပြီတဲ့ဆင်းရဲတာအပံမှတပါဘာမှမရှိဘဲနဲ့ဘာဖြစ်ချင်စရာလိုသေးတုံးမလာဘူးလားဒါပါဒါဖြင့်ခင်ဗျားတို့ဆင်းရဲတာအမှန်ကိုဖြင့် သေးသေးချာချာဆရာဘုန်းကြီးကရှင်းပေးနေတော့ဘယ်စိတ်ပေါ်ပေါ်ဘယ်ဝေဒနာပေါ်ပေါ်ဆင်းရဲတာမှန်ကြီးပဲလို့ကြည့်ပေးစမ်းမှန်ပါပါဆင်းရဲတာမှန်ကဘာသစ္စာဆင်းရဲတာအမှန်လို့သိလိုက်တာအဲ့ဒီမဂ္ဂသစ္စာလာတော့မဲ့ဆိုတာဆူတောင်းလောက်လားဆင်းရဲတာမှန်သိဖို့အလုပ်လားဆင်းရဲတာမှန်သိဖို့ပါဗျာဩသိဖို့တတ်မှာလားဒကာဓမ္မတို့ဆင်းရဲတာအမှန်ကိုသိဖို့အလုပ်ဟာမိမိတို့ဤ ကိုဘဝကိုဘဝအခုလက်ရှိဘဝကိုခင်သေးရဲ့မခင်ပါဘူးဗျာလက်မဲ့ဘဝမခင်ပါဘူးဒါဖြင့်ဒကာဓမ္မတို့ပြစ္ဆုတ်ပံတဏှာသေးလို့အနာဂတ်တဏှာချုပ်ရမှန်ပါဗျာပြစ္ဆုတ်ပံတဏှာသေးလို့အနာဂတ်တဏှာချုပ်ရ gain ဒါဖြင့်ပြစ္ဆုတ်ပံတဏှာကယခုဘဝပေါ်တဲ့တဏှာဥပါဒံကံမှန်ပါဗျာဒါကိုပေါ်ခွင့်ရသေးရပါဘူး။ဒါရင်ပြစ္ဆုတ်ပံတဏှာသေးတဲ့အတွက်အနာဂတ်ခန္ဓာကလာပါဆိုလို့ လာပါပါလာရင်ဘာခန္ဓာလာမတော့လို့မေးရင်ဒုက္ခသစ္စာခန္ဓာလာမှာမှန်ပါသဘောကျလားသူလာခြင်းပေမဲ့သူ့လုပ်ပေးမဲ့တရားရှိဦးမှာရှိပါဘူးရှိသေးရလားရှိပါဘူးဘယ်နဲ့ကြောင့်မရှိပါလဲမလို့နောက်ဆုံးတွေးတော့မှလက်ရှိကိုဆင်းရဲတာအမှန်သိနေလို့မှန်ပါဘူးလက်ရှိကိုဆင်းရဲတာမှသိနေလို့လက်ရှိခန္ဓာကိုဆင်းရဲတာမှသိနေလို့ဒါဖြင့်နိဗ္ဗာန်ရောက်ဖို့တရားဓမ္မမဝေးပါဘူးအမှန်ကန်ကောင်းတဲ့တရားဓမ္မတွေပါ ကိုယ်စိတ်ကလေးကိုယ်ဝေဒနာလေးကိုယ်ပညာကလေးအော်ဒါလေးကမရှိဘူးမရှိဘူးဒါမိမိသေးတာပဲဝေဒနာခန္ဓာဆိုတာလည်းခမရတို့ပဲမဟုတ်လားမှန်ပါဘူးဝိညာဉ်နဲ့ခန္ဓာဆိုတော့ခမရတို့ပဲဆိုနေတာပဲအဲ့တော့ကိုယ်သေးကိုသိပြီးဒီကရနေတဲ့ဒကာဓမ္မတွေကကိုယ်ဒုက္ခကိုသိနေတဲ့ဒကာဓမ္မတွေဟာအဲဘယ်မှာသာရင်ဒကာဓမ္မတို့ဒါမျိုးနောက်ထပ်ဖြစ်ခြင်းလေသလားလို့ မေးဖို့လိုသေးလားမလိုပါဘူးမလိုတော့ဘူးနော်ဘယ်နဲ့ကြောင့်မလိုပါလိမ့်မလို့လို့မေးတော့ကိုယ်ခန္ဓာလက်ရှိခန္ဓာကြီးကဆင်းရဲတာအသေးနာပေါ်တာနဲ့သေသွားတာပဲရှိအဲ့ဒါနှစ်ခုစလုံးကဆင်းရဲမှန်ကြီးမစွန်နိုင်ဘူးဆိုနိုင်ပါဗျာသေနာပေါ်တာလည်းဆင်းတာမှန်ပါပါသေသွားတာလည်းသေခြင်းဆင်းရဲနဲ့ဂျုံသွားတာမှန်ပါပါသိမြင်ပါရှိသေးမရှိပါဘူးဒါဖြင့်ဒကာရမတို့ခန္ဓာကိုယ်ထဲမှာ ဒုက္ခသစ္စာဆိုတာခင်ဗျားပဲလက်ကြိုက်တာခြေကြိုက်တာနောက်ကျောတက်တာဘေးကျောထူတာကိုဆိုတာမဟုတ်ဘူးအဲ့ဒါတိရစ္ဆာန်သိလို့မှတ်လိုက်စမ်းပါအခုပေါ်လာတဲ့စိတ်ကလေးအခုပေါ်လာတဲ့ဝေဒနာလေးကအခုမရှိဘူးဆိုတာကိုဘုန်းကြီးပြောတဲ့တိုင်ဆုံးမဲ့ကြအော်သေဖို့ရပေါ်လာလို့သေသွားပြီဒါသူများသေးတာလားမိမိသေးတာမိမိသေးပါဗျာ။အော်မိမိဒုက္ခရောက်တာ။မှန်ပါဗျာ။ဒါဖြင့်မိမိဒုက္ခကိုမိမိသိ။မှန်ပါဗျာ။မိမိဒုက္ခရောက်တာကိုမိမိသိပါဗျာ။ဒါဖြင့် မိမိဒုက္ခရောက်တာကဒုက္ခသစ္စာမိမိသိတာကသူများပြောလားကိုယ်တိုင်သိသဘောကျသူများပြောလားကိုယ်တိုင်သိလားကိုယ်တိုင်သိပါဗျာဒါဖြင့်ဒကာရမတို့ဘုန်းကြီးတရားဆုံးအောင်မဟောနိုင်냐ဆိုလဲခမည်းတော်ဒီဥစ္စာယနေ့ကစပြီးလောက်ကြည့်သမ်းပါနော်အဆုံးအောင်မဟောနိုင်ဘူးလေဒီဥစ္စာကတော့နှစ်ဖြင့်တစ်ဘက်ဒီလိုဆက်သွားမှာပဲကောင်းပြီဒါဖြင့်ဒီလိုသိနေလို့ရှိရင်တဲ့ သစ္စကပရပိုက်ကမေးတယ်ဒကာရမတွေသစ္စကပရပိုက်ကမေးတယ်တခြားသောသာသနာတော့ဗျာခရစ်ယာန်ကမဟာမေရင်ပဲကုရင်ကုလိုက်မဟာမေရင်ကခရစ်ယာန်ပဲကုရင်ကုလိုက်တော့ကြဟိန္ဒူဖြစ်ခြင်းဖြစ်သွားလိုက်ဘုဒ္ဓဘာသာကလည်းဘုဒ္ဓဘာသာကလည်းထိုနည်းဒီပဲခရစ်ယာန်ဖြစ်ခြင်းဖြစ်လိုက်မဟာမေရင်ဖြစ်ခြင်းဖြစ်လိုက်အမျိုးမျိုးဟိန္ဒူဖြစ်ခြင်းဖြစ်လိုက်ဂျိမ်းဖြစ်ခြင်းဖြစ်လိုက်အမျိုးမျိုးဖြစ်တယ်အခု သစ္စကပရပိုက်ကအရှင်ဘုရားရှိတုံးမှာအရှင်ဘုရား၏တပိသားတွေဘယ်သာသနာဘက်မှာမပြောင်းတာဘာတော့တခါတော့မေးတာရေးမကြလားအရှင်ဘုရားရှိတုံးမှာတဲ့အရှင်ဘုရားတပိသားပြီးတွေဟာတပါးသောဒိဋ္ဌိတွေဘာသာဘက်ကိုမပြောင်းမှုတဲ့အဲ့ဒါဘာတော့သစ္စကပရပိုက်ကမေးတယ်တပည့်ကြလားဘယ်သူကမေးတာဩငါဘုရားသာသနာတဲ့မှာကွာတဲ့ ဒီလိုပါกว่าတယ်မပြောင်းတာငါရှင်းရှင်းလင်းလင်းပြောရလို့ရှိရင်กว่าတယ်မင်းတို့စဉ်းစားကြည့်ပါတဲ့ဒီထဲမှာသေနာဘောရနဲ့သေရာမှတပါဘာမှမရှိဘူးဆိုတာလေးကိုတခါတည်းငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးဒါသေနာဘောရနဲ့သေတဲ့ဒုက္ခသစ္စာပဲငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးဆိုတော့ဒိဋ္ဌိကပြုတ်နေတယ်กว่าသေနာဘောရနဲ့သေတာပဲရှိတယ်တဲ့ဒိဋ္ဌိဝင်သေးရလားမဝင်ပါဘူးဘာရှိတယ် သေနာဘောရံတိုင်းဘာသစ္စာသုဘသစ္စာပါဗျာအဲ့ဒီလိုသေနာဘောရံနဲ့သေတဲ့ဒုက္ခမှတပါးပုဂ္ဂိုလ်တ attva လည်းမရှိဘူးငါလည်းမရှိဘူးငါဥစ္စာလည်းမရှိဘူးဆိုတဲ့ဥစ္စာသူညာနဲ့ရှင်းနေတယ်กว่าသူညာနဲ့ရှင်းပြီးဒီကရနေတော့ဒါသူတော်ကဘာပြောပြောဘယ်နေရန်ကောင်းပါတယ်ပြောလို့မယုံတော့ဘူးကြီးတယ်ဘယ်သာသနာကကောင်းပါတယ်ဒိဋ္ဌိဓမ္မအကျိုးပေးပါတယ်ဆိုတော့မယုံတော့ဘူးတဲ့သဘောကျလားမှန်ပါပါ အဲဘုရားဝရဘုရားကဘယ်လိုသူကကဲတင်နိုင်တယ်ဆိုတော့မယုံဘူးกว่าသူလည်းသေနာဘောရနဲ့သေတာပဲရှိတာပဲတဲ့ငံကောက်စာဆိုတာလုံးဝမရှိတဲ့ဥစ္စာကြီးသူကဖန်ဆင်းနိုင်တယ်ဆိုတာကဗေဒိနဲ့မှဒီပုဂ္ဂိုလ်ကငါဘုရားသာသနာတော်မှာဒီသစ္စာစိုက်ထားတဲ့ပုဂ္ဂိုလ်ကမပြောင်းတော့ဘူးတဲ့ရိပ်မိဗလားသစ္စာစိုက်ထားတဲ့ပုဂ္ဂိုလ်ကမပြောင်းပါဘူးအဲ့ဒါကြောင့်ခမည်းတော်မှာလည်းတဲ့ဒီသစ္စာမစိုက်သေးလို့ရှိရင်ဖြင့်အယူဝါဒမမြဲသေးဘူး မှန်ပါပါသစ္စာဆိုင်ရင်တော့မှန်ပါပါခိုင်းတာဖြင့်ဘုန်းကြီးတို့ဓမ္မတွေယနေ့ရေးကြီးပြောနေတယ်ဆိုတာတော့သိပြီသိပါပါသစ္စာဆိုင်တဲ့အချိန်ကစပြီးခမည်းတော်သောတာပန်တည်တော့မယ်ဆိုတာသိချမှတ်တယ်မှန်ပါပါကောင်းပြီသစ္စာဆိုင်တဲ့အချိန်ကစပြီးသောတာပန်တည်တော့မယ်ဆိုတော့အိမ်ကျတော့စဉ်းစားလိုက်တယ်ပေါ့ဖြားဆိုစားကျင်တဲ့စိတ်ကလေးပေါ်လာတယ်နောက်ကနေပြီးရှိမရှိတွေးစမ်းရှိပါဘူး ။အော်ဘယ်လိုကြောင့်မရှိပါလဲငဃာဓမ္မတို့။အဲသိသွားလို့မတွေ့ရင်ကဘာဖြစ်လဲ။သိဖို့ရပေါ်လာ။နောက်တော့ဘာဖြစ်သွား။သိပါပါ။အော်မိမိခန္ဓာစားကျင်တဲ့ခန္ဓာမစားဘဲနဲ့ပဲသိနေပေါ်ပြီးသိရရှာ။စားတဲ့ခန္ဓာကလည်းစားရမှတဲ့နဲ့သိနေပေါ်ပြီးတော့သိရပါပါ။စားမလို့သွားတဲ့ခန္ဓာကလည်းမရောက်ခင်သိနေပေါ်ပြီးသိရတော့ဒီတိုင်းမဲ့ဒုက္ခတွေက ဒုက္ခမှတဘာဘာရှိသေးတယ်မရှိပါဘူးအဲငါဘုရားသာသနာမပြောင်းဘူးဆိုတဲ့ပုဂ္ဂိုလ်ဟာတဲ့ဒီအမြင်မျိုးရတဲ့ပုဂ္ဂိုလ်ဘယ်တော့မှမပြောင်းတော့ဘူးတဲ့တပည့်ကြလားဒီအမြင်မျိုးရတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမပြောင်းတော့ဘူးကွာတဲ့သစ္စာမှတ်ထားတဲ့ဒီအမြင်မျိုးရတဲ့ပုဂ္ဂိုလ်ကတိဏ္ဍဝိဇိကိသောကွာတဲ့ဒါကြတဲ့လွန်မြောက်သွားပြီတဲ့ရင်ပုဂ္ဂိုလ်တ attva ရှိလေလားမရှိလေလားဘ누구ကဘာလို့နိုင်သေးသလုံးဆိုတာတွေဘ누구ကပြုပြင်ပေးနိုင်သေးသလုံးဆိုတာတွေလဲ သူတို့မှမရှိတော့ဘူးကွ30ပုံမှာသေနာဘောရနဲ့သေးတဲ့ဒုက္ခသာရှိတယ်ဆိုတော့သူ့မှာတန်တရားကိုရှင်းပြီးသိနေတဲ့အတွက်ဘယ်သာသနာကကောင်းတယ်ဘ누구ကပြည့်ပြင်ပေးတာကောင်းတယ်ဘယ်ဝေယူဝါဒကလိုက်နိုင်ဖြင့်အဲကျိုးကျေးဇူးရှိမှာပဲဆိုတော့မရှိတော့ဘူးတဲ့30ပုံမှာသေနာဘောရနဲ့သေတာကြီးမြင်ထားတယ်ဒါကြောင့် तू မချွတ်တော့ဘူးတဲ့ရိပ်မကြဘူးလားဒါဆိုတော့မဟောပါဘူးတဲ့သာသနာမှာမချွတ်တဲ့မြင်နည်းကိုဒကာဓမ္မတွေဟောနေတာပါမှန်ပါပါ ခင်ဗျားတို့ဒီသာသနာကမရွှေ့တဲ့မြင်နည်းသဘောကျမှန်ပါဘူးအဲကိုယ်ခန္ဓာကြည့်လိုက်တဲ့အခါကျတော့ရှင်းဖြင့်ဘယ်စိတ်ပေါ်ပေါ်ဘာတွေ့ရမှာထင်ဒုက္ခတရားအဲသေနာပေါ်ရနဲ့သေတာပဲတွေ့ဘာသစ္စာဒုက္ခတရားအဲနောက်တစ်ခါပေါ်မှာကလည်းဘာမြတ်ပေါ်စိတ်ကောင်းစိတ်မွန်လေးပေါ်အောင်မှာပဲလားဘာပေါ်မလဲအဲမရရှိခိုးတဲ့စိတ်ကလေးမျိုးတရားဓမ္မနဲ့အုံးမနေကျုပ်စိတ်ကောင်းတာစိတ်ကောင်း စိတ်ကောင်းလေးပေါ်လိုက်တယ်ကျုပ်ဝန်းတာလိုက်တာလေလုံးမနေနဲ့သူလည်းသိနေပေါ်ရနဲ့သိတာပဲဒီပြင်ပါရှိသေးတယ်ဘာမှမရှိဘူးဆိုတော့ကောင်းကောင်းခြေနှပ်ပါလားဒါဖြင့်အဲ့ဒီကဲတော့မြင်းနေတဲ့ပုဂ္ဂိုလ်ကသစ္စာဆိုင်နေတဲ့ပုဂ္ဂိုလ်ကြလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ဘယ်သာသနာမှမပြောင်းတော့ဘူးမှန်ပါပါသဘောကျကြပါလေဘယ်သာသနာမှမပြောင်းတော့ပါမပြောင်းဘူးဆိုတာ6ချက်ဟောလိုက်မယ်နော်6ချက်ဟောလိုက်မယ်ကိုကက သစ္စာမြင်လို့မပြောင်းပုံလေးတစ်ချက်ကိုသာခက်ရှင်းရှင်းပြောနေတယ်မှန်ပါဗျာဒါဖြင့်ဒကာရမတို့ဒီထဲမှာဗာမများအာကိုးစရာရှိသေးတယ်လို့မေးမနဲ့ပြောအာကိုးစရာမရှိပါဘူးရှင်းပိုင်းလည်းအာကိုးစရာမရှိဘူးမှန်ပါဗျာအနောက်ပိုင်းကလည်းသေးနေလို့အာကိုးစရာမရှိအာကိုးစရာမရှိဘယ်နဲ့ကြောင့်အာကိုးစရာမရှိတဲ့တော့မေးတဲ့အခါကျတော့ဒကာရမတို့ရှင်းပိုင်းကြည့်ပြန်တော့ဒုက္ခသစ္စာကောင်းပြီဒါဖြင့်ရှင်းပိုင်းဒုက္ခသစ္စာတွေရှင်းကြပါလားရှင်းပါပါကောင်းပြီဒါဖြင့်ဒကာရမတွေက ခုမှတရားအထုတ်ပြီးစရမယ်ပုဂ္ဂိုလ်တွေဖြစ်နေတော့တပည့်တို့ကဗျာနည်းနည်းခင်းနေဗျာဒီရောက်သွားသွားနေသွားခြင်းသွားနောက်ကဒါလိုက်သဘောကျသွားခြင်းသွားပါနောက်ကဘာလဲရနောက်ကအဲဒုမှုလေးကညံပဲမညံလဲရမယ်လိုက်ပြီးတော့တဏှာလေးပေါ်လာလို့ရှိရင်တဏှာပဲလားခင်ဗျားတို့သေနာပေါ်လာနဲ့သေတာပဲလားကြည့် ဖြစ်ပြပဲမဟုတ်လားမှန်ပါဘူးဒါသေနာပေါ်သေဝေရပေါ်လာတယ်နဲ့သေတာပဲရှိတော့ဒီလိုဒုက္ခသစ္စာဥပါဒာနဲ့ပေါ်လာတယ်အဲကံလေးပေါ်လာအဲဒါလေးကအမှန်ကန်နေနေတာဒါဖြင့်သူလေတဲ့အခေါ်သာသမှုတရားပါစင်စစ်ဒုက္ခပါပဲအခေါ်တော့သမှုတရားမှန်ပါဘူးသေချာဖြစ်စဉ်ကတော့ဒုက္ခပါအခေါ်မှာတော့ မှုရပါဘူးအဲအဖြစ်ကြည့်လိုက်တော့ဒုက္ခအဖြစ်ကြည့်တော့ဒုက္ခပဲဆိုတဲ့ဥစ္စာသဘောကျကျပါဘူးကောင်းပြီဒါဖြင့်သစ္စာဒကာဓမ္မတို့သေချာဝေပိုင်းနှစ်ပါးရှိပါတယ်တဲ့တို့ဆိုလဲဒါကိုမချဲ့သေးပါဘူးဒါပေါ်လာလဲသူတို့သေနာပေါ်နဲ့သေတာလို့ကြည့်ပြီကြည့်ပြီလို့ဆိုတော့တာရကစိတ်တံတာရစိတ်တံဒီပဇာနာတိကလာတယ်သဘောကျလားအဲ ဝိပဿနာစေနာလောကေအထေသာရဏပရိယမာနပိတိလို့ဆိုသောကြောင့်နောက်ကလည်းရှုရမှာပဲအဲဒါဖြင့်တဏှာပေါ်လာလဲခင်ဗျားတို့ဖြစ်ဖြစ်ရှုသေနာပေါ်လာနဲ့သေတာပဲလို့ရှုဥပါရံပေါ်လာရင်ရောသေနာပေါ်လာအဲကာယလေးပေါ်လာပြန်အဲခုနဲ့ထသွားတဲ့ကာယကံလေးမရှိဘူးပြောဆိုတဲ့ဝစီကံလေးကမရှိဘူးဘာလို့လို့သေနာပေါ်လာအဲဒါတွေလည်းဒုက္ခသစ္စာတွေပဲလို့ခင်ဗျားတို့ကရှုပေးတော့ကန်းနောက်ကနေပြီးမက်လိုက်လိုက်ပြန်တော့လေမက်ကကံပြတ်ဖြစ်သွားပြန် ကံပြောဖြစ်သွားတော့ဒီဘက်ကဇာတိတရားမရဏလာနေသေးရဲ့လာနေပါဘူး။ဩဒါဖြင့်မဲ့တိတရားဓမ္မတို့ဒုက္ခလည်းပိုင်းခြားတယ်ကံငူလည်းဖြတ်တယ်မှန်ပါပါဒုက္ခလည်းပိုင်းခြားမကောင်းတဲ့ကံတွေလည်းဖြတ်ပါတယ်ဒုက္ခရောပိုင်းခြားပါဒုက္ခကိုလည်းပိုင်းမနေနေသည်မှန်ပါသဘောကျကံတွေကိုလည်းဖြတ်ပါဩအရင်တုန်းကဟောနေတာကလည်းဒီလိုအကွက်ကြမပြောတော့ဘူးမဲ့ကိုကံဖြတ်တယ်ဆိုတော့ဩခင်ဗျားတို့ နောက်ကမပေးနောက်ယူပေးမပေးတာပဲလို့မှတ်တယ်မဟုတ်ဘူးတဲ့ဘုရားကဒါတွေရှုလိုက်လို့ရှင်ဒီကံရှုလိုက်လို့ရှင်ကံတော့ကမဝင်လာပေါ့ကံမဖြတ်ဘူးလားဖြတ်ပါဘူးရိပ်မိဗလားဒါဖြင့်ဒကာရမတို့ဒီတရားတွေဘာသစ္စာတွေလဲဒုက္ခသစ္စာရှုလိုက်တော့ဒုက္ခသစ္စာမရှုဘဲတဲ့သမှုရသစ္စာမရှိဘဲတဲ့ရှုလိုက်ရင်ဒုက္ခသစ္စာမရှိဘဲထားလို့ရှိရင်သမှုရိယသစ္စာဖြစ်သောကြောင့်တရားဓမ္မတွေဒုက္ခသစ္စာလားမှန်ပါပါ ရှုလိုက်လို့ရှင်ဒုက္ခသစ္စာဖြစ်သောကြောင့်ဒီဘက်ကဒုက္ခသစ္စာတွေလာရတဲ့ဒုက္ခသစ္စာတွေပါတော့ချုပ်ပါပါချုပ်ပေဘူးလားချုပ်ပါဒါဖြင့်ဒကာရမတို့ခမရတို့သဏ္ဍာန်မှာလောဘပေါ်လာလဲမရှိဘူးသိအောင်လုပ် ဟုတ်လားအိတ်သာပေါ်လာရင်မရှိပါဘူးမရှိရဝန်တိုတဲ့စိတ်ကလေးပေါ်လာမရှိဘူးအော်မရှိပြီသိအောင်လုပ်လိုက်တဲ့အခါကျတော့သေနာဘောရနဲ့သေရာမတော့ဘာများရှိသေးလဲဘာမှမရှိပါဘူးအော်အလုံးစုံဒုက္ခသစ္စာကြီးဒုက္ခကြီးပါလားလို့ဆုံးမဲ့ချက်မချနိုင်ဘူးလားချနိုင်ပါဗျာဒါဖြင့်ဒုက္ခသစ္စာကဆင်းရဲတာမှန်မှန်ပါဗျာဟုတ်လားမှန်ပါမဂ္ဂသစ္စာကဆင်းရဲတာကိုအမှန်သိတဲ့တရားမှန်မှန်ပါတပည့်ကြဆင်းရဲစိတ်ကိုပါတော့ မှန်သိဆင်းရဲစိတ်ကိုမှန်သိဆင်းရဲစိတ်ကိုမှန်သိတာကဘာသစ္စာဒုက္ခဆင်းရဲတာကဒုက္ခဆင်းရဲကြောင့်ကိုမှန်သိတာကမက္ခရိပ်မိဗလားအဲ့ဒါဒကာရမတို့ဆင်းရဲတာကိုအမှန်သိတာကမက္ခဆင်းရဲနေတာကဒုက္ခဆင်းရဲတာမှန်သိတာအဲ့တော့ခန္ဓာကိုယ်တော့မှဘာပေါ်ပေါ်ဆင်းရဲတာမှန်တာပေါ်ရမယ်အဲ့ဒါခင်ဗျားတို့ဆရာဘုန်းကြီးကစိုးရင်လို့သတိပေးကြတာက ဆင်းရဲတာအပံပေါ်တိုင်းပေါ်တိုင်းဆင်းရဲတာမှန်လို့သိတာလေးလိုက်လိုက်ပြီးသဘောကျလားဆင်းရဲတာအမှန်ပေါ်တိုင်းပေါ်တိုင်းဆင်းရဲတာအမှန်သိတာလေးလိုက်လိုက်ပြီးထိုကဲ့သို့လိုက်ပြီးလို့ရှင်းဖြင့်တဲ့ခမရတို့ဒီသစ္စာလည်းအကုန်သိတဲ့တွေ့တဲ့ဒီသောတပတ္တိမတ်ဆိုတဲ့ဥစ္စာသူ့ကိုဆိုတာပဲဆင်းရဲတာအမှန်တော့တကယ်တမ်းဆုံးတဲ့အချက် तू အမဲ့ပဲရိပ်မိဗလားအပယ်လေးပါးကပိတ်တယ်လို့မဟုတ်ဘူးလားဟုတ်ပါပါ ဒီဇာတိတရာမရဏမှာမလားပဲခန္ဓာမှမပေါ်ပဲနဲ့အပယ်အပယ်တေဥတွေဟောင်းလုံးဖြစ်ုံပဲရှိမှာခန္ဓာကကြကြမရှိဘူးမှန်ပါပါရှိသေးရလားမရှိပါဘူးသူကဖြတ်ထားပြီမှန်ပါပါရှင်းမလားအဲ့ဒါဒေဥတွေရှိတယ်ထားပါအိုးဒေဥတွေထဲမှာကျွတ်သွားမဲ့ပုဂ္ဂိုလ်ကရှိရလားမရှိပါဘူးဟိုဓမ္မကျမ်းမလို့စောင့်နေတာဆောင်းမမရှိတဲ့ရင်စောင့်ကျင်လို့ရင်ွေးဆူနေနေလကားပါပဲမှန်ပါပါတပည့်ကြမှန်ပါပါဆောင်းမရှိတော့ဘူးဓမ္မချက်ကိုရင်ွေး ဆူးနေညာတော့လေဒကာဓမ္မတို့သမင်းဖြစ်ပါမဖြစ်ပါဘူးဘာလို့မဖြစ်တော့ဒီမှာလဲဆံဆိုတဲ့ခန္ဓာကမရှိတော့ရှိသေးရဲ့လားဆံဆိုတဲ့ခန္ဓာမရှိတော့ဒေဝတွေကဘယ်လိုပဲရှိနေနေငယ်မိတွေတဟုံးတောက်ပြီးဒီကလာနေစေကမှုခင်ဗျားတို့ဆံနေဥသောခန္ဓာကမလာတဲ့တွေ့အဲတို့ပဲလေးပါးတကားပြိပြီဆိုတော့မသေးကြဘူးသိကြပါဘူးတိုင်းမဲ့ပြီဒုက္ခလည်းပိုင်းခြားတယ်ဟုတ်လားသမုဒိယလည်းပယ်တယ်ကံလည်းဖြတ်တယ် ရှင်းမလားမှန်ပါနင်းနောက်ဟာတွေကိုလည်းនិရောဓဆိုတဲ့ဒုက္ခတွေကလာသေးရဲ့လားမှန်ပါဒါဖြင့်ဒုက္ခនិရောဓကိုမက်ကမလုပ်ဘူးလားလုပ်ပါဘူးဒါဖြင့်မက်ပဲနဲ့ကိစ္စတုံးမေးလေးကိစ္စဒုက္ခပိုင်းခြားတာလဲဒီပဲသမုဒိယပယ်တာလဲကိစ္စပါတကိစ္စပဲဆိုတာသဘောကျလားသူဟာသူကိုယ်တိုင်ခဏခဏလိုက်နေရသည်ဖြစ်လေတဲ့ကြောင့်သူပွားများတဲ့ကိစ္စလဲသူဒီနောက်ကလည်းသူလိုက်တာပဲဒီနောက်ကလည်းသူလိုက်တာပဲသူကခဏခဏ ပေါ်တတ်တဲ့သဘောမရှိဘူးလားအဲ့ဒါပွားများရင်ကိစ္စဆိုတာဒါပဲဒီမှာလဲပေါ်လိုက်တယ်ဒီမှာလဲပေါ်လိုက်တယ်မပေါ်ဘူးလားပေါ်ပါဘူးဒါပွားများတဲ့ကိစ္စဆိုတာသိကြပါလားသိကြပါပါအဲ तू ပွားများလိုက်တဲ့အတွက်နောက်ကခန္ဓာနိရောဓကောမလာဘူးလားလာပါဘူးခန္ဓာကချုပ်ဘူးလားချုပ်ပါဘူးအဲ့ဒါနိရောဓသစ္စာလေမှန်ပါဘူးဒါဖြင့်ဒကာရမတို့ဒီဥစ္စာဝိဘုဒ္ဓယရဏတုတ်ကိုဟောလိုက်တဲ့ဖြင့်ဒိဋ္ဌိကလည်းပြုတ်ပြီးသားဖြစ်နေမှန်ပါဘူးမရဘူးတဲ့မှန်ပါဘူးသဘောကျကြပါလားကျပါ ရှင်းကြပါကဲယနေ့ဒီရင်နားပါဦး